သာရိယသစ္စာရိယတော်သိရသောဆင်းအစ်မှန်တရားသည်ကတမင်းစာပဲပါနိဟုမူပါဇာတိပိဒုက္ခသရာပိဒုက္ခမရဏပိဒုက္ခံသောကပရိဒေဝဒုက္ခဒေါမနတုပါယတာပိဒုက္ခ အပိယိသံပြောဘောဒုက္ခပိယိဝိပြောဘောဒုက္ခယပိသန္တလဝတိဓမ္မိဒုက္ခံသံခိတေနပိစုပါရနကနာဒုက္ခဇာတိပိဘဝတိဖြစ်ရခြင်းသည်လိဒုက္ခဆင်းရဲစေမှန်တရားပေ၏

ဘယတိနာဒုက္ခဘယတိနာကြောက်စရာကောင်းသောတဲ့သဘောကြောင့်ဒုက္ခဆင်းရဲဆင်းရဲဆိုကြောက်စရာကောင်းတာဆင်းရဲမကောင်းတာတွေမတွေ့ရင်တာတွေမလို့ရင်တာတွေကြောက်စရာကောင်းတာတွေညွန်စရာမုန်းစရာကောင်းတာတွေအဲ့ဒါတွေကိုဆင်းရဲလို့ခေါ်တယ် အဲဒီဘဝသတိရတာလည်းဆင်းရဲဘာကြောင့်ဆင်းရဲဆိုတာဒီနေ့ကြေပြောပြီးပါကိုရတာဆင်းရဲဒါတော့သင်ကြားတယ်သိရတာဆင်းရဲဒါလည်းသင်ကြားတယ်ပြောပြီးပါအဲဒီကနောက်သောကပရိဒေဝဒုက္ခဒေါမနသုပါယတာပိဆိုရင်ပူဆွေးရခြင်းငိုကြွေးရခြင်းကိုဆင်းရဲခြင်း စိတ်ဆင်းရဲခြင်းစိတ်နှလုံးဤပြည့်စွာပင်မခြင်းတို့သည်လေဒုက္ခဆင်းရဲတို့သည်ဆိုရင်သူဆွေးရတယ်ဆိုတာလည်းဆင်းရဲတာတော့သူကပဂိပင်ကိုရင်းကိုဆင်းရဲနေတာပါငိုကြွေးရတယ်အဲ့ဒါလည်းဆင်းရဲပဲ ကိုယ်ဆင်းရဲဆိုတာကတော့ကိုယ်ရဲ့မှာဆန်ခက်တာတွေရှိတယ်နဲ့အကုန်မြင်မောင်းတယ်မကောင်းရောပါရောဒီဟာဒီဟာဒီဒုက္ခဆိုတာအဲဒါတွေလည်းအကုန်လုံးပါပါတယ်ကိုယ်ရဲ့မနေတာမထိုင်တာသူ့လိုလိုဖြစ်လာတာပဲဖြစ်ဖြစ်ကိုယ်ပြောကကြောင့်ဖြစ်တာပဲဖြစ်၊မြတ်ပြောကကြောင့်ဖြစ်တာပဲဖြစ်ဖြစ်ကုတု အာလျော်စွာဖြစ်ပေါ်လာတာပဲရှိဖြစ်ဘာကြောင့်မဲရှိဖြစ်ကိုယ်တည်းခံခဲ့တဲ့ဥစ္စာဟူသည်များဆင်းရဲတွေဟူသည်များအကုန်လုံးဒုက္ခကိုဆင်းရဲခေါ်ရတာသိဆင်းရဲစွာစိတ်ထဲမှာနှလုံးမသားတာတွေအကုန်ပဲစိတ်ထဲမှာပြင်းစွာပင်ပန်းလာရေဒီမှာပြရလေရင်ဆိုပြီးတော့တစ်ခေါက်ခေါင်းတယ်ပြင်းစွာပင်ပန်းလာတယ်ဒါလည်းဆင်းရဲတွေပဲဒါတွေကတော့သင်ကြားနေတယ်ဥစ္စာတွေပါ ဒီနေ့အဲ့ဒီအပိုင်းကဟောရတယ်မယ်ကတမောဇဘိဓဝေသောကောဘိဓဝေရာလောသောကောဆိုရင်ပူဆွေရခြင်းဟူသည် ကတမောဇပဲပါမည်ဆိုရင်ပူဆွေရသာပါလေဆိုရင်ပူဆွေရသာနာနာတော့လဲနေကြပါပြီပြီးနေပါပြီဆိုရင်ပူဆွေရသက်စကလုံးနဲ့ပဲနားလည်နေပြီ ဒါပဲမဲ့လို့ဒီသုတ်ကသူအကျဲပဲဟောတယ်ပြီးလောက်တယ်ဆိုပြီးတော့ချွင်းချမလာဘူးနေရာကုန်ဟောတာဒီလိုဒီကနည်းနည်းဟောရအောင်သူ့ပါရီနေနဲ့ညတညတနေနဒုက္ခရမေနဘုဒ္ဓသာ သုံးတစ်ခုသောဆင်းရဲစရာအကြောင်းနဲ့ပြည့်တယ်ဆင်းရဲစရာအကြောင်းနဲ့တွေ့တဲ့အခါကာလကြလို့ရှိရင်အဲဒီကိုယ်ကိုယ်ရ

na-adọba eaoyiọrụdia tiediụụ dụ ya ụ ụpụa a oya uo rụaoya guo rayi toya guzo rir သောကောအရာဤသိမစင်းသဘောကိုသောကောပောက္ခဝိဥစ္စရိဆိုအ၏ယသနာတရားပျက်စီးခြင်းတရားတစ်မျိုးလုံးနဲ့တွေ့ကြလို့ရှိရင်ဖြစ်တတ်တယ်ညာတိယသနာဆွေမျိုးတွေဖြစ်စီရဲ့ဆွေမျိုးအပေါင်းအသင်းတွေဖြစ်စီတဲ့ခါကလာအဲညာတိယသနာခေါ်တယ်ပါဠိလိုညာတိယသနာဗမာလို သူမျိုးပေါင်းပေါ်ပြီးပြည့်စည်ကုန်တာပါပဲသမီးအဖမိကိုမောင်နှမအိမ်လူအိမ်သားသာသမီးဒီပြင်လည်းပဲအဆွေမျိုးတော်တဲ့ပုဂ္ဂိုလ်တွေချစ်ကြွဝင်တဲ့ပုဂ္ဂိုလ်တွေရင်းနှီးတဲ့ပုဂ္ဂိုလ်တွေအဲဒီလိုပါရှိအစရမအမနာကိုတူနဲ့တူ ရင်းနေနေချစ်ကြွဝင် ပြီးတော့နေတဲ့ပုဂ္ဂိုလ်တွေအဲဒီလိုပုဂ္ဂိုလ်တွေပျက်စီးသွားတဲ့အခါဆိုရင်သူဆိုရင်ဖြစ်တယ်တဲ့ဒါကတော့မင်းတို့သင်ကြားနေတာဟာဒါကတော့မင်းတို့သင်ကြားတဲ့ဥစ္စာကိုယ်နဲ့မနှိစတဲ့ပုဂ္ဂိုလ်တွေပျက်စီးတာတော့ဆိုရင်သူဆိုရင်မဖြစ်ဘူး ကိုယ်နဲ့နှိစလာပြီဆိုရင်ဆိုရင်ဘူးဆိုခြင်းဆိုရှင်းကြကိုယ်နဲ့ခင်မရင်းနှီးခြင်းမရှိတဲ့ပုဂ္ဂိုလ်တွေဒီကြည်ပြည့်စည်နေကြတာပဲဒါပဲမဲ့လို့မှုမဲ့မှန်းမယ်ပဲဘာမှကိစ္စမရှိဘူးမတုံ့နှုတ်ကိုယ်နဲ့နှိစတဲ့ပုဂ္ဂိုလ်တွေပြည့်စည်သွားပြီဆိုရင်တော့တခါလည်းမဆံမရနိုင်အောင်လို့ဆိုရင်ဘူးဆိုခြင်းဖြစ်တယ် ဆိုရင်ဘူးဆိုခြင်းဆိုတဲ့သဘောကတော့အစရတဲ့ကောင်ဒုက္ခတရားပါပဲသူကကိုယ်ဆင်းရဲစိတ်ဆင်းရဲနှမျိုးထဲမှာသူကစိတ်ဆင်းရဲခေါ်တယ်စိတ်ထဲကနေပြီးတော့မခံနိုင်တဲ့သဘောတော့စိတ်ထဲမှာမခံကြီးမခံနိုင်တဲ့ခါစိတ်နှလုံးထဲမှာသစုံတစ်ခုနဲ့ထိုးဆွနေတာပူးလောင်နေတာပေါက်ဆက်ပြီးတော့ခံရခဲ့တဲ့သဘောပဲစိတ်ဆင်းရဲ ဝေဒနာက၃မျိုးရှိတယ်ဒုက္ခဝေဒနာတဲ့ဒုက္ခဝေဒနာတဲ့ဥပ္ပခဝေဒနာတဲ့ခံစားမှု၃မျိုးရှိဒုက္ခဝေဒနာဆိုတာတော့ကောင်းတယ်ဥပ္ပခဝေဒနာဆိုတာကတော့မကောင်းမဆိုးဒါလည်းသူကောင်းတဲ့ဘက်ကများနေတယ်လို့ဆိုရမှာပါပဲကုသိုလ်ရဲ့အကျိုးဆိုရင်ကောင်းတဲ့ဘက်ကများအကုသိုလ်ရဲ့အကျိုးကတော့လည်းပဲ ဥပေက္ခဆိုမယ်မကောင်းတဲ့ဘက်ကပါနေဒုက္ခဆိုတာကတော့မကောင်းတဲ့ခံစားမှုပဲကိုယ်ရဲ့စိတ်ထဲမှာကိုယ်ရဲ့မှာမခံလာတဲ့သဘောအဲဒါဒုက္ခလေးပါးတရားစိတ်ထဲမှာမခံလာတဲ့သဘောသူလည်းဒုက္ခသိစင်းရဲ့သစ္စာကြောင့်ဒေါမနတာလို့လည်းခေါ်တယ် အခုဆိုရင်ကူဆိုရဲဆိုတဲ့သောကကတော့အဲဒီသိစင်းရဲတဲ့ကသူ့ပေါ်သိစင်းရဲအာဃာတော်ကိုသိစင်းရဲတာကဆိုရင်ကူဆိုတဲ့အနေနဲ့မဟုတ်ဘဲနဲ့သက်သက်သိမချမ်းမသာတာတွေရှိတယ်သိလုံးမသာဖြစ်ရုံနဲ့ဟာတယ်အများကြီးရှိတယ်အဲ့ဒါတွေကတန်မျိုးပဲဆိုရင်ကူဆိုရဲဆိုတာကတော်တော်ကို လောင်ကျွမ်းပြီးတော့ဖြစ်တယ်သိုးပါတယ်တော့သိုးပါသိနေသိနေတော်တော်ကိုးတယ်ကြရပါဆိုရင်ဘူးသွေးခြင်းတွေအာကြည့်လို့ရှိရင်စိတ်တွေပါလေလဲဖောက်ပြန်ပြီးသွားရပါတယ်သူပုံမတော်လဲပြီးလဲပြီးသွားရပါတယ်နာနာသွေးပဲတရားပါအရိယာတွေရောက်ပါတယ်တဲ့တော်ကာလတုန်းကစာတိုင်းပြည်ရင်ပါပဲပြော ။သာသာကြလည်းတဲ့တော့ကာလတုန်းကပဒါဇာရာဆိုတာနမနာတင်ကြားနေပါလေပဒါဇာရီပုထုဆိုပြီးတရားတွေလည်းပဲကြည့်ရဓမ္မရိကာတွေပေါ်လို့ညာလည်းပဲပြီးတယ်အဲ့ဒါတို့လောကဘက်ကနေဒီကောင်းတယ်ဒီသင်္ဘောယောက်ျားလည်းပဲမူတိုင်းလို့ဆိုသူ ပါကြီးကလည်းပဲအဲဒီတောင်းတစ်ခုကူးတဲ့အခါမှာသာနာထားခဲ့တယ်။ဘာငယ်ကိုဘုရားကံတော်ပြီးတော့ကူတယ်။ဒီလိုသာကူထားရတော့ဘာငယ်ကိုသုံးကပါးရဲမှပြီးကြတာချီးသွားလက်ဖုတ်လဝတီးပြီးကြတာဆွန်ချောက်တော့ ကန်းကကြည့်ပြီးတော့နေတဲ့သာကြီးကသူ့ခေါ်တယ်မှပြီးကြီးတဲ့ဆင်းလို့ကြီးတဲ့မျိုးပါသာကြီးကလည်းကြီးတဲ့မျိုးပြီးတော့ပြီးရောကန်းငယ်ကလည်းဆွန့်ချီပြီးတော့သွားခင်မိုးယောက်ျားကလည်းပဲဘုရားကြီးလိုဆုံးတယ်ပြင်းလည်းအာကိုးစရာဘာမှမရှိဘူးဒါပဲရှိတယ်သူ့မှာတဲ့ဆိုဆွေမျိုးရင်းချဖြစ်တဲ့မိဘတွေထံကလည်းအစကတော့ထွက်ပြေးလာတာမဟုတ်ဘူးအဲ့ဒီလည်းမကတ်နိုင်တဲ့အနေရောက်ဘာမှအာကိုးစရာမရှိဘူး အဲဒီအဲဒီတော့အာဟုဇရာဖြစ်တဲ့ညမုံကလည်းပဲဆုံးอืมညမနာချစ်ခင်ပြီးတော့နေတဲ့သားလေးတွေကလည်းပဲဒါလည်းပြည့်စည်ခြင်းမလားပြည့်စည်ကိုညာမျက်စိအောက်တင်တယ်။အဲတော့စိတ်ကိုထိမ့်သိမ်းလို့မရဘူးလေလား။ဘောကဘောကတွေအကြီးကျယ်ဖြစ်တယ်။ဘောကတွေအကြီးကျယ်ဖြစ်လာတယ်။ ဒီကြဖြစ်ဆိုစိတ်ကောင်းတော့မူမှန်ရင်တော့သာပေါက်ပြန်ပြန်ပြည့်လာတယ်ပါစိတ်စိတ်တော့ကအားကြီးလာလို့ရှိရင်တပြည့်တောက်တောက်နဲ့တခါလေပဂရိကောင်းကောင်းမကောင်းတော့ပဂရိပဂရိအနေမျိုးမဟုတ်မဟုတ်ဘူးပြောမိပြီပြောမိအဲ့ဒါတောင်တော်ရောက်တယ်ကြောက်ပြီးတော့ပြောမိဘယ်လိုဖြစ်လဲပေါက်ပြန်ဒါကြီးကျယ်ပေါက်ပြန်လို့ရှိရင်ယူလာပဲနည်းနည်းဆိုရင်တော့သိမယူသေးဘူးပေါ့လေ အဲလိုပေါက်ပြန်လာရကတဖြည်းဖြည်းနဲ့တခါလဲဘယ်မှအကုသိုလ်မရှိတော့မိဘတွေခံမဲ့ပြန်မှပဲဆိုမိဘတွေဒီလိုအဲဒီညကမိုးရွာတော့သူမိဘတွေလည်းတိုက်တိုက်ရင်ပြိုမိုးမိုးမိုးနဲ့တွေလည်းကြပြီးတခါလဲတိုက်ရင်ပြိုပြီးတော့တိုက်ရင်ပြိုပြီးပြီးတော့သေးကုန်ကြတာဟောမှာမေရောအဖေရောအကူရောအကူသေးကုန်ကြတယ် ုံသေးကုန်ကြတော့ဟိုမှာတင်ထားတယ်အကုန်လုံးစုပေါင်းနေကြတာတင်းညိုလိုက်ရမျိုးနီးနာရောက်တဲ့ခါကျလူပြောက်ကိုမေးလူရောက်မေးအဲဒီတတိညာဘက်နဲ့နေပါလေလို့သူကမေးတော့ဟိုလူကြီးကပြောတယ်အာမမေးပါနဲ့တဲ့သူအကြောင်းပါတော့မေးပါနဲ့ဆိုပေမဲ့လည်းသက္ကသက္ကမေးတော့မတတ်တယ်လို့ကပြောရတယ် ကြောင်းမကောင်းလို့မပြောကျင်တော့ဘူး။ညာကမိုးရတယ်မှာမိုးကြီးလေးကြီးကြပြီးတော့ကြိုက်ရင်ကြိုလို့အကုန်လုံးသေးကုန်ကြတယ်။တတိရောတတိကြောရောသူသားရောနေကြလို့ဘောမှာသုတ်တာမှာမိကြတာတယ်ခုမိဝတ္တူနဲ့တာသူတို့ပဲလို့အမှန်တရားကြောင်းမကောင်းကြကြပါဘူးဆိုပြီးတော့ သင်ချမ်းမဲ့တာလည်းဟောပြောတော့တခါလေဒီလိုမရတယ်ဆိုလည်းဖြစ်သွားတာကိုအစလည်းလင်ပေလို့သားလေးတွေပေလို့သူသွေးလာတဲ့အချင်းအဲဒီဒါကအာကိုရဖြစ်တဲ့မိဘတွေမောင်ရတဲ့ခါလေသေးတာတခါလေသွေးကုန်များပြီဆိုတော့ကြားရတာဘယ်၆ရက်ကြတော့လဲဘာမှမရှိတော့ဘူးအာကိုရမျိုးအဲ ခင်မင်းရင်းနှီးတာကလည်းအကြောင်းတစ်ခုမိမိအားကိုးရမဲ့တာကလည်းအကြောင်းတစ်ခုနှစ်ခုရှိတယ်အဲ့ဒီနှစ်ခုကြောင့်စိုးရိမ်မှုဆွေးမှုတွေကကြီးကျယ်ဖြစ်တာခင်မင်းရင်းနှီးတဲ့ပုဂ္ဂိုလ်ရဲ့ပျက်စီးခြင်းကြောင့်လည်းပဲအဲစိတ်မချမ်းသာမှုဖြစ်ပြီးတော့စိုးရိမ်မှုဆွေးမှုတွေဖြစ်တတ်တယ်အာကိုရာမဲ့ဖြစ်သွားပြီဆိုပြီးတော့ဒီအာကိုရာအကြောင်းကိုမျှော်ပြီးတော့လည်းအာကိုရာမရှိဘူးလို့ဆိုတော့လေ စိုးရင်မစိုးမှုတွေအကြီးကျယ်ဖြစ်တတ်တယ်။အခုတော့သူ့မှာအကုန်လုံးဘယ်ဘက်ကနေကြည့်ကြည့်သူဟာစိုးရင်မစိုးစရာကြီးတွေဖြစ်နေတာကိုရှင်ခင်မင်းကြီးတဲ့ပုဂ္ဂိုလ်ညာတိကျသနာဆိုတာတွေအကုန်လုံးပြည့်စည်ကုန်ပါရှိတော့အကူစရာလည်းမရှိဘူး။အဲတော့အကြီးကျယ်စိတ်ချမ်းသာဖြစ်ပြီးတော့စိုးရင်မစိုးမှုတွေဖြစ်လာတယ်တဲ့ဘောဂမီလောင်ပြီး ဒါလည်းစိတ်တွေဟောပြမယူသွားတာပဲဒီမှာစာရမှန်းဒီတောက်ရမှန်းဒီအဝဝရမှန်းမသိနေရမှန်းမသိထရမှန်းမသိဘယ်ရောက်မှန်းမသိနေမှန်းမသိညာမှန်းမသိဆိုတော့ဒီကလေးကဟိုအယူကြီးယူသွားတာဒီကလေးအဲဆိုရင်ဘူးစမှုဒုက္ခတွေရောက်ဒါသာမန်ပုဂ္ဂိုလ်မဟုတ်ဘူးသူပစ္စည်းမဘူကပုဂ္ဂိုလ်ပဲနောက်ဆုံးသူဟာဒီဘဝပြိဋိနိဗ္ဗာန်ဉာဏ်သာဖြစ်ရမယ် ပုဂ္ဂိုလ်သာမညပုဂ္ဂိုလ်နောက်မှာမြတ်စွာဘုရားတာရောက်လာတဲ့ကမြတ်စွာဘုရားတရားဟောလို့တရားနာပရိသတ်စီကိုသူသူနဲ့သူဝင်လာတော့ဘုရားပရိသတ်တရားဝိုင်းတားကြအဲဟိုကယူမတယောက်လာတယ်ဆိုပြီးတော့ဝိုင်းတားကြမြတ်စွာဘုရားလာပြီတဲ့ကွန်ပျူတာကွန်ပျူတာကြောင့်မှလည်းခါလာဘုရားကြီးလာပြီးတော့ ဘုရားကြီးရောက်လာတာဘုရားကလည်းခါတယ်လှမ်းပြီးတော့သတိပေးပတိလပတိလဘပဂိနီပဂိနီနမရွယ်ခြေတော်ဥသူငယ်မှဘုံကိုချစ်သမီးပေါ်တယ်ဒီကစာကတော့ဒီလိုပဲကွာစာကတော့ယောက်ျားတွေကနေပြီးတော့မျိုးသမီးတွေကိုရင်ကြီးကြီးခေါ်လို့ရှိရင်ဒီလိုပဲခေါ်တယ်အခုဗမာအသုံးလုံးတွေကတော့ဟိုလားမဆိုင်ဘူး ပဇီနိနမရွယ်ဖြစ်သောဥသူငယ်မှဟိုချစ်သမီးတတိန်တတိကိုပြိလဘရပါလေတော့တတိတရားရပါလို့ဆိုရင်သာမြတ်တတိပေးလိုက်သူရှိကလည်းပဲပါရမီကုသိုလ်ကလည်းရှိတဲ့ပုဂ္ဂိုလ်ဖြစ်တာကလည်းတဲ့ကြောင့်မြတ်စွာဘုရားဤဘုံတော်ကံတော်ကလည်းပဲအဲဒါလည်းအကြောင်းတစ်ခုပေါ့လေဒီအကြောင်းနှစ်ခုကြောင့်တခါလေ ပြန်ပြီးတော့တတိယအယူကြောက်တော့ဟိုဒီတရားထုတ်လို့ပြောတာမဟုတ်ဘူးကအဲဒီကနေပြောတာတချို့ကတရားထုတ်လို့ပြောတယ်လို့တချို့ကပြောကြဆိုကြတယ်အဲ့ဒါမဟုတ်ဘူးကဒီမှာသူသူပြောတာကတော့အဲ့ဒါနဲ့ပြောတာကဈေးကပါရမီဖြည့်ဆည်းမှုလာခဲ့တဲ့ပုဂ္ဂိုလ်တယောက်ဖြစ်ကဘာရသိန်းတက်ကသူက ဣရတဲ့ဝိနည်းဆောင်ဣရတဲ့ရဖို့ရတယ်ဘိက္ခုနီမဣရတဲ့ရဘိက္ခုနီမတူအကြောင်းပြုပြီးတော့ဣရတဲ့ရဖို့ရသူကသုတောင်းပါရမီနဲ့လာခဲ့တော့သုတောင်းပါရမီကပြည့်ပြီးသားပုဂ္ဂိုလ်ဒီဘဝမှာသူအဲဒီလိုပဲဉာဏ်နာမှာဖြစ်ရမယ်ဣရတဲ့ရဝိနည်းဆောင်ပုဂ္ဂိုလ်လည်းသူဖြစ်ရမယ်အဲဒီဖြစ်ရမယ်ပုဂ္ဂိုလ် အဲ့ဒါကလည်းအကြောင်းတစ်ခုပြီးတော့မြတ်စွာဘုရားထာမောရောက်လာတော့မြတ်စွာဘုရားကလည်းပဲဒီပါရမီရှိတဲ့ပုဂ္ဂိုလ်တွေမှန်တယ်များအကုန်လုံးသူဟာဟောချွတ်နိုင်ရမယ်အစွမ်းရည်ပဲဒီကရှိပါရမီမရှိတဲ့ပုဂ္ဂိုလ်တော့လည်းမတတ်နိုင်ဘူးဘုရားမှာအနန္တတကူတွေအနန္တညာတော်တွေရှိတယ်ဆိုပေမဲ့လို့ပါရမီရှိတဲ့ပုဂ္ဂိုလ်ကြတော့ဘာမှမတတ်နိုင်ဘူးလားတော့ ပါရမီမရှိတဲ့ပုဂ္ဂိုလ်တွေဟောလို့ရှိလို့လည်းမဖြစ်ဘူးသူနားလည်းမလဲဘူးသူကပါရမီခံမှမရှိတဲ့ဟာကိုပါတဲ့သူတွေတော့ဆိုတော့မျက်စိမရှိတဲ့ပုဂ္ဂိုလ်မြင်အောင်လို့လုပ်ပြီးတော့မပြနိုင်ဘူးလို့ပဲမျက်စိမှသူမှမရှိမှမရှိတယ်မမြင်နိုင်ဘူးအဲလိုပဲပါရမီခံမှမရှိတဲ့ပုဂ္ဂိုလ်ဘုရားကဘယ်လိုဟောနေနေသူတရားသူသဘောမပေါက်နားမလဲဘူးနားမလဲနိုင် အဲပါရမီရှိတဲ့ပုဂ္ဂိုလ်တွေမှန်တယ်များတော့မြတ်စွာဘုရားကဘယ်ချိန်နေပဲရောက်နေနေဘုရားဓမ္မောရောက်လာလို့ရှိရင်သူတရားကိုသိအောင်လို့ဟောနိုင်ရမှာအဲဒါကြောင့်ဘုရားကြီးတကူတော်အားဖြင့်လည်းပဲဒါကြတဲ့ချက်ချင်းတရိယာပဲတရိယာပြီးတော့သွားတော့မှအဲ့ဒီမှာမဟိဝတ္တပါရီထားလာတော့မှအဲလူတယောက်ကအဝတ်တည်းပြီးတော့ဒီမှာအဝတ်လေး ကောင်းကောင်းမဝုတ်ပြီးကြတယ်နဲ့တရားနာတော့မှာအဲဒီတရားနာရင်တရားနှလုံးသွင်းရင်ပေါ့လေသောတာပန်ဖြစ်ပြီးသွားတာကိုနာဗန္တိဗုဒ္ဓတာနာယနာပိတာနာဘိဗန္နဝအန္တကိနာတိပါနာပါနာတိညာတိတုဒါနာတာနာဗန္တိဗုဒ္ဓတာနာယ နာပိတာနာပိဗန္ဓဝါအန္တကေနာတိပါဏတာနတ္ထိညာတိတုဒါနတာအန္တကေနသေမင်းဒီပါဏတာနှိစ္စရသောပုဂ္ဂိုလ်ဟာပုဒ္ဒါသာသမီတို့ဒီဒါနာယကိုယ်ဝေရလုံးဟာစောင့်ရှောက်တတ်သူအလုံးဟာကိုယ်ဝေရလုံးဟာနာပန်းနေရှိကြဘူးအဲဒီ သိခြင်းတရားနှိစ္စတဲ့အခါမှာသာသမီတွေလည်းအာမကိုရပါဘူးတဲ့နာပိတာနာပိဘာနဝပိတာအမိအဖတွေလည်းပဲအာမကိုရပါဘူးတဲ့နာဘာနဝဆွေမျိုးတွေလည်းအာမကိုရပါဘူးညာတိတုဆွေမျိုးတွေနဲ့ဒါနတာစောင့်ရှောက်တတ်သူကိုယ်ဝယ်ရည်ဖြစ်ပြီးနာရှိမရှိပါဘူး သေသေးနေဆိုတဲ့ကသေသေးတာမဟုတ်ဘူးသေသေးကိုဗလာနာပြုပြောတာသေသေးတာမဟုတ်ဘူးပူပေးနေတဲ့ကလည်းဘယ်သူမှမကယ်နိုင်ဘူးပူကလည်းခွဲယူပါလို့မရဘူးငါအိုးနေပြီငါအိုးနေတော့မင်းတို့ကလည်းလည်းဘာမှခွဲယူရပါအောင်လို့ပြေးလို့မရဘူးဟာဒီခွဲယူလို့ရလို့ရှိရင်နန္ဒီရကြမှာပေါ့အဖိုးကြီးတွေ၊ဘွားကြီးတွေကမြကြီးလေးတွေသာသမီတွေခွဲလိုက်ရင်တော်တော်လေးပြူလှတာမှသူကနေရကြမှာဒီလိုခွဲပြီးလို့လည်းပြတာမဟုတ်ဘူးဘယ်သူမှမတတ်နိုင်ဘူး အဲဒါထားပါအောင်တော့သူကအေးနာဘေးကြတော့ဘောဆိုနာဘေးလည်းတူတူပဲကြောင်းမှနာချနေလို့ရှိရင်ဘယ်သူမှဖွဲ့ယူလို့ရတာမဟုတ်ဘူးငါတက်တာအောင်လည်းနည်းနည်းလေးမင်းကလည်းနဲ့ခွဲပြီးတော့ယူပါကွဲလို့လို့မရဘူးမလေးတဲ့ဝန်တော့ကိုထားမှအဲ့ဒါရတယ်လေးတဲ့ဝန်တော့ဝန်ပုဂ္ဂိုလ်ထားရတဲ့ပုဂ္ဂိုလ်ကတယောက်ထဲထားတော့လေးလုံးအားကြည့်လို့ရှိရင်မြောက်ခွဲပြီးထားလို့ရှိရင်တက်တာသွားတယ်သုံးယောက်လေးယောက်ခွဲထားရင်ပို့ပြီးတော့ပေါ်သွားတယ်ရတယ်ဟောဒီ မကြောက်မှနာကြမှုဖြစ်လာတဲ့အခါကလာယောဂဝေဒနာသက်သာသွားအောင်ကိုခင်မင်းရင်းနေတဲ့ပုံကိုယ်တွေဆွေမျိုးတွေပါတယ်နဲ့ခွဲဝေလို့ဒီလိုလည်းရတာမဟုတ်ဘူးဘူးမှမကယ်နိုင်ဘူးအဲသေးတာကြတော့သာဆိုတာပေါ့ကွာဘူးမှကယ်နိုင်တာမဟုတ်ဘူးအဲဒါကြောင့်ဥခြင်းပေးနာခြင်းပေးပေခြင်းပေးအဲဒီဘေးမျိုးစုံနဲ့တွေ့တဲ့အခါမှာသာသမီတွေမိဘတွေဆွေမျိုးတွေဆိုတာဘယ်သူမှ ကိုယ်ကိုယ်ရာမရှိကြပါဘူးတဲ့ဣဒမထဝတညတ်တော်ပါဏိတော်သီလပံဟုတော်နိဗ္ဗာန်ကမနာမက်ကခိဗ္ဗမောဝေတော်ရည်ဣဒအထဝတဤအကြောင်းညတ်တော်ပြီး၍ပါဏိတော်မျောမြင့်ပညာနဲ့ပြည့်စုံသောပုဂ္ဂိုလ်သည်သီလပံဟုတော် သီလဒီဟုသောစောင်းသီလဒီဟုသောစောင်းလျှောက်ထိသိမှုနဲ့ပြည့်စုံနေဖြစ်၍နိဗ္ဗာန်ဂမနာမဲ့ကနိဗ္ဗာန်သို့ရောက်ကြောင်းဖြစ်သောအကျဉ်းလန်းကိုဖိဗ္ဗံကိုလင်းစွာသာနဲ့မိတော်တွေသုတ်ပင်ရှင်းလင်းရ၏လို့မြတ်စွာဘုရားသတိပေးပြီးဟောတယ်အဲဒါလောကထဲမှာ

တဲ့သီလနဲ့ရှင်းဥစွာပြည့်စုံပြီးဒီကရသီလအခြေခံပြီးတော့နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့အခြင်းလမ်းကိုသုတ်သင်ရှင်းလင်းရမယ်တဲ့မြတ်စွာဘုရားကတိပေးပြီးတော့ဟောအဲဟိုကာလာဆိုတော့တူတူလေးပေါ့လေသို့တော်လည်းသူကလည်းပါမရှိတဲ့ပုဂ္ဂိုလ်ဆိုတော့တော့လည်းနားလည်နေတယ်နားလည်မှာပါပဲသူကမြတ်စွာဘုရားဟောတော့မှလည်းပဲနားလည်တော့မှအခြေချစ်ပြီးတော့ဟောတာလည်းပါပါတယ်ဦးမယ်နိဗ္ဗာန်ကိုရောက်အောင်လို့သုတ်သင်ပုံလေးက တွား၆ပါးကဖြစ်ခဲ့ယုံနာလေးတွေကိုရှုရှုပြီးတကားလားအဲယုံနာတရားတွေအဖြစ်အပျက်တွေကိုသိအောင်လို့ရှုပုံလေးတွေဒီလိုအားလည်းပါပါတယ်ဦးမယ်အဲဒီလိုဟောလိုက်တော့အဲဒီဒေသနာတရားတော့ကြားနာပြီးတော့ဒီဟောတော်မူတဲ့အတိုင်းနှလုံးသွင်းလိုက်တာနဲ့သောတာပန်ဖြစ်သွားတယ်တဲ့သောတာပန်ဖြစ်သွားတယ်ခုနကဆိုရင်ပူဆွေးမှုတွေကြောက်သွားတာပေါ့လေနောက်လည်းအစဉ်တိုင်းတရားထုတ်ပြီးတော့နောက်ရဟန္တာလည်းဖြစ်သွားပါတယ်ပြိဋိနိဗ္ဗာန်လည်းဆံသွားပါတယ်

ဒါတွေဟာသံဃာခီးသွားတဲ့ပုဂ္ဂိုလ်တွေကခဏခဏတွေ့နေရတာခဏခဏတွေ့နေရတာလေရှင်းဥစ္စာအဲ့ဒါကမကောင်းတဲ့ဥစ္စာတွေပဲတဲ့သူရှင်းရတယ်ဆိုရင်သူတွေ့ရတာညာတိပြသနေညာတိပြသနာဘောဂပြသနာစီဝဥစ္စာတွေပြည့်စုံဆုံးသွားတာ အဲဒါကလည်းပဲဆိုရင်ပုစုမှုဖြစ်တာပဲဆိုဘောဥစ္စာတွေဇီဝဥစ္စာတွေရှိစုမဲ့ဇီဝဥစ္စာတွေအကုန်လုံးပြည့်စည်သွားမယ်ဆိုရင်ဒါဆိုတာပေါ့လေဒေါတာပြည့်စည်သွားရင်ကိုပဲဇီဝဥစ္စာပြည့်စည်တယ်ဆိုတာကတော့ဆိုရင်ပုစုမှုတွေဖြစ်တယ်သူကအလေးနဲ့ပြုစားတဲ့ပစ္စည်းတွေပျောက်ပြက်သွားလို့ရှိရင်လေတော်တော်မခံနိုင်တော့ဘူးလို့ကိုအာကိုထားတဲ့ဥစ္စာဒီပစ္စည်းဒီပစ္စည်းဒါတွေရှိတဲ့ဥစ္စာအကုန်လုံးကိုပြည့်တော့ပါပြီဆိုရင်တော့ယူမြတ်ဖြစ်တတ်တယ် အဲညာတိပြဒနာဘောဂပြဒနာဘောဂပြဒနာစီစဉ်ဥစ္စာပြည့်စည်သွားခြင်းရောဂပြဒနာရောဂပြဒနာသနာယောဂဆိုများတက်ရောက်ခြင်းသနာယောဂတွေစေကူလိုပြုလိုကိုမရနိုင်အောင်ကြီးကျယ်တဲ့ယောဂတွေတက်ရောက်လာလို့ရှိရင်အဲ့ဒါလည်းပဲသိပြတတ်တယ်အာလည်းပဲအမှန်ကိုဆိုရင်ဘူးဆိုမှုဖြစ်တတ်တယ်ဆိုတာအထူးအားဖြင့်အရွယ် အရွယ်ရှိတဲ့ပုဂ္ဂိုလ်အရွယ်ကောင်းကောင်းအနေမှာဆိုရင်ရုပ်ရုပ်ဆင်းပြည့်စေရတဲ့ယောဂများဖြစ်လာလို့ရှိရင်လေသာပြီးတော့ဆိုတာဟောသူကအင်းအရွယ်ကောင်းကောင်းနဲ့အဲအလှပလူရှိနေတဲ့အချိန်မှတကယ်တည်းမှပဲမလှမပအောင်လို့အနာယောဂတွေကဝင်ပြီးဒီကလာဖြစ်လိုက်မယ်ဆိုလို့ရှိရင်ဒါလည်းမြိတ်ကြတော့မဆုံးဘူးလားတော့ဆိုရင်ကိုဆွေးမှုရအကြီးကျယ်ဖြစ်လာတယ်အဲဆိုတဲ့ သေလောက်ယောဂဝေဒနာတွေချင်းသာဆိုးတာဟောဒီဥစ္စာယောဂရောဂပြဿနာယောဂကြီးဆိုးသွမ်းတဲ့ယောဂတွေဆွဲလာလို့ရှိရင်တဲ့ဒါလည်းဆိုရင်လူသိမှုတွေဖြစ်ပါတယ်ညာတိပြဿနာဘောဂပြဿနာရောဂပြဿနာသီလပြဿနာတဲ့သီလပြည့်စည်ရင်တဲ့သီလပြည့်စည်သွားလို့ရှိရင်လည်းဆိုရင်လူသိမှုဖြစ်ပါတယ်တဲ့ဒါကတော့အထူးအဖြစ်တော့ရဟန်းများနဲ့ဆိုင်တဲ့ဥစ္စာ လူကတော့သီလပစ္စည်းတွေဆိုလဲပြန်ပြီးတော့သီလဆောက်တယ်သူကလူဝင်သေးတာကိုသိနေခဲ့ဘူးလူကတော့၅ပါးသီလရှိ၅ပါးသီလဆောက်တည်တာအဲဒီ၅ပါးသီလပစ္စည်းသွားရင်တခါပြန်ပြီးတော့နောက်ကိုမကျူးလွန်ပါဘူးဆိုပြီးဆောက်တည်လိုက်ရင်လူကသီလပြန်ပြီးလူလည်းကူပြည့်စုံတယ်သူကဘယ်တော့တော့อืมသူ့လူသွင်းမှုကြီးကျယ်ကြီးဘယ်တော့မှဖြစ်လာဘူးဒါပဲမဲ့လို့ အထူးယူသေးစောင့်ရှောက်နေတဲ့ပုဂ္ဂိုလ်ကြတော့ဒီလိုက်ချွေရင်းသွားမှာကိုနာစိုးရင်ချွေရင်းသွားကြလို့ရှိရင်လည်းပဲစိတ်မချမ်းသာတယ်အများကြီးဖြစ်တတ်တယ်လားဒါပေမဲ့လည်းသူကခံလာပါလေရဟန်းများကြတော့ဝိညာဉ်မှာတော့ရဟန်းပိတာတွေမလွန်ကျူးရတဲ့အရေးကြီးတဲ့သိက္ခာဝိညာဉ်ကျူးလွန်တာလည်းပြည့်သွားလို့ရှိရင်လေအဲဒါနောက်ပြန်ပြီးအစားတူလည်းမရအောင်သူကတော့အစားတော့ကမိမိပိလာကိုယူသေးသေးနဲ့စောင့်ထိုင်နေတဲ့ညာပုဂ္ဂိုလ် အဲဒီပုဂ္ဂိုလ်ဟာပါရာဇိကခေါ်တဲ့အဘာကြီးတွေရှိတယ်အဲဒီအဘာကြီးတွေနဲ့ကျူးလွန်သွားလို့မှားသွားပြီဆိုတာကိုပြီးလို့ချင်းဒီခါလဲယူကျုံမရအောင်လည်းမှာသွင့်ကိုသွင့်မှုတွေပြရတာအပြန်လည်းပဲသူလို့မရတော့ဘူးကွာအဲဒါဒီလားစေတနာဒိဋ္ဌိကြတနာဒိဋ္ဌိကြတနာကအယူပစ္စည်းတာတဲ့အယူပစ္စည်းတာဓမ္မကမှန်ကန်သောအယူတွေယူနေရတာနဲ့မှားသောအယူရောက်သွားလို့ရှိရင် မသိရင်လည်းသူကပျက်စီးမှလည်းမသိလို့သူကဆွေးရမှာတော့မဟုတ်ဘူးသုံးမယ်လေသိတဲ့အချိန်ခါကာလကျတော့ဘူးဆွေးမှုဖြစ်တယ်ဘယ်ကြသိမလဲဆိုဒီကဏိကြသိမှာဘူးဒီကဏိကြသိမှာသောသောတော့ကမင်္ဂလာနဲ့တမာရိတိယူသံဃာရင်ကျိုးရှိရဆိုတဲ့အယူကိုယူထားတယ်တရားစစ်တရားမှတရားစစ်တရားမှသံဃာစစ်သံဃာမှဆိုတော့ယူကြည့်တဲ့အယူအဲမင်္ဂလာနဲ့ယူကိုယူထားတယ် ယုတ်ရနာတရားတွေကရှိတယ်ဆိုရက်မှန်ကန်တဲ့ယူဝင်ယူထားတယ်။နောက်ဒီဟောပြောတဲ့ပုဂ္ဂိုလ်ရဲ့ဟောပြောမှုကြားနာလို့ဖြစ်စေတော့မဟုတ်မိမိလိုလိုစဉ်းစားကြစီပြီးတော့ဖြစ်စေသာဝစရဏေအရာအဖြစ်ဖြစ်စေပေါ့လေအဲဒီမှန်ကန်တဲ့ယူတွေကိုဆုံးလွတ်ပြီးတကလားမှားတဲ့ယူတွေရောက်သွားတယ်ဒီလိုဒီပုဂ္ဂိုလ်တွေအခုလောကမှာရှိကြတာကို အဲတရားတစ်ပါးသောဘာသာယူတွေရောက်သွားကြည့်တယ်ဘာသာလုံးလုံးလွတ်ပြီးဒီကလာနေတဲ့အယူရောက်သွားကြည့်တယ်အဲနောက်တမလုံးဘဝမရှိကံကံရင်ကျိုးမရှိဆိုပြီးတော့ဒီလိုယူတွေရောက်သွားတဲ့ပုံစံကြီးဒါလိုရောက်သွားတဲ့အခါတုန်းကတော့သူ့ဟာသူမှားမှန်းလည်းသိမှာမဟုတ်ဘူးအကျိုးပြည့်လည်းသူဘာမှမြင်မှာမဟုတ်ဘူးဒီတော့ကတော့ပူဆွေးမယ်မဟုတ်ပါဘူးဒါကတော့ဒီဒီချင်းဒီနေမှာတော့သူ့ဟာနဲ့သူကဝမ်းမြောက်ဝမ်းသာရှိနေမှာပါပဲတချို့ အခုနေလည်းပဲရှိတာပဲသတင်းစာတွေပါလဲတော့ပါသေးတာပဲသူတို့ကသူတို့ယူဝါဒတွေကြီးညာနေတာရှိတာပဲသူကအခုနေကတော့ကိစ္စမရှိသေးဘူးသူကသေကကြီးမှာသေကနေကြတော့ကိုယ်မှုလေးကပေါ်မှာဘူးဒီကြတော့ကိုယ်မှုလေးကသေကနေကြတော့သေကနေကြတော့ကုသိုလ်ရှိတဲ့ပုံကိုယ်တွေကကုသိုလ်အာယုန်နမိတ်တွေကပေါ်လာတယ်အကုသိုလ်ရှိတဲ့ပုံကိုယ်တွေအကုသိုလ်အာယုန်နမိတ်တွေပေါ်လာတယ် ကုသိုလ်ရှိတဲ့ပုဂ္ဂိုလ်ကဒါနပိဒါစရှိသောကုသိုလ်တွေပြုတာအဲဒီကုသိုလ်တွေဟာလည်းစားတယ်ပေါ်လာပေါ်လာတော့ဒီကုသိုလ်တွေအာရုံပြုပြီးတော့နေရင်ဘဝရှိရမယ့်ဘဝအာရုံနမိတ်တွေကလည်းပေါ်လာအဲလူပြည်ဖြစ်မယ်နတ်ပြည်ဖြစ်မယ်ကောင်းရာဘဝအာရုံနမိတ်တွေဘုံမိမ့်မှန်နေပါလေပြောကြတယ်ဘောဟောအတီးမှုကုရိယာတွေလာကျိုးနေဝင်နေပါလေအကုန်လုံးဒီလိုပေါ်လာပါလို့နာယထာတွေပါလေရောက် အမှန်တရားပြောကြကြီးပါတော့ကုသိုလ်ကောင်းမှုရှိတဲ့ပုဂ္ဂိုလ်တွေကလည်းတပြောတစ်ပါးကြီးပါဒီကလူမှပြုစုတဲ့ပုဂ္ဂိုလ်ကတော့ဒီပုဂ္ဂိုလ်မျောနေတယ်ဆိုပြီးတော့မျက်ရည်ကျနေတယ်ကြာနေမှာပေါ့လေသူမျိုးတွေကတော့ဒါပေမဲ့လို့အဲဒီကုသိုလ်ရှိတဲ့ပုဂ္ဂိုလ်မှာလည်းသူ့အာယုန်နိမိတ်နဲ့သူပြောနေတာဟောမှာဘဝတော့မပြောင်းရသေးဘူးပြောနေတယ်အဲဒီကနေပြီးသုတ္တိကြိုက်တယ်ဆိုတာနဲ့လည်းဟောမှာတခါလဲအဲလူဘဝချင်းနတ်ဘဝချင်းဟောမှာဖြစ်သွားသူအချင်းနတ်ဘဝရောက်သွားတယ်ဆိုရင်ဒါကလည်းဒီမှာ နာဘာနာသမီးမိတ်ဆွေသစ်တွေဆွေမျိုးသစ်တွေအပေါင်းဖော်သစ်တွေလည်းဟောမှာပြောနေတာပဲပွဲတွေပါလေခါတော့နာပြောနေတာဒီကတော့သိကြီးဆိုပြီးတော့ဆွေမျိုးတွေကတော့ငွေကြကြည့်ကြရှိကြတယ်ဘုံတော်ပြင်လူချမ်းသာနေနတ်ကိုကောင်းနေအဲဒီလိုပါလားကုသိုလ်ကရှိတဲ့ပုဂ္ဂိုလ်တွေ အဲကုသိုလ်ကမရှိတဲ့ပုဂ္ဂိုလ်တွေအကုသိုလ်ရှိတဲ့ပုဂ္ဂိုလ်တွေကြာအကုသိုလ်ရလာတယ်သူမိတ်ဆွေရလာတယ်မှာသောသောတုန်းကတော့သူကသိတာမရှိသေးဘူးသူသောသောတုန်းကတော့သူကလည်းသူဘာမှမရှိသေးဘူးအဲဒီကနေ့ကျတော့ဖြစ်လာပြီဒီအကုသိုလ်တွေမာနနဲ့ဒီမဆိုရင်ညနေခင်းခါကာလများမှာကြောရည်တောင်ကြီးတွေများလို့ပါပဲတဲ့ညနေခင်းခါကာလကျတော့နေနေရောင်ကနေရတယ်အနောက်ကိုရောက်ရောက်ပြီးတော့သွားပြီးတော့ နေရဟိုလောကနေရာသူပြောတော့အောက်ရောက်ပေါ်တယ်လို့ပြောမှာမဟုတ်လေဘူးကဘာကဘာကယူသွားတယ်လို့ထားပေါ်တယ်သူကလေအဲဒါနေရနှိမ့်နေသွားတာနေနှိမ့်နေနေနေအဲဒါလေတောင်ရိပ်တွေတောရိပ်တွေကတခါလေရှင်းရှည်ပြီးတော့လာတာမြေကြီးပေါ်မှာရှင်းပြီးတော့ဖုံဖုံပုတ်ပြီးတော့မြေကြီးပေါ်မှာတောရိပ်တောင်ရိပ်တွေကသွားမဖုံးလို့မိသွားပြီးတဲ့ခဲ့တော့ပါပဲတဲ့မိမိပြုထားတဲ့ အကုသိုလ်ကံတွေကဖုံးလွှမ်းလာပါတယ်ခုနကတော့ကံကံရဲ့ကြိုးပြင်းတော့လုံးလုံးဝမရှိလို့ယူဆတဲ့ပုဂ္ဂိုလ်ကသူပြုနေတာတွေအကုန်လုံးပြုထားမှာကိုသူကြောက်ကြမှမရှိပဲခုကကောင်းစားပြီးရဆိုပြီးတော့ဘာဖြစ်သူလောက်တာမှမကောင်းမှုအကုသိုလ်တွေအများကြီးရှိမယ်ပြီးတော့ဘာသာတရားတွေနဲ့စပြီးတကလားသူပုံကန်ထားတာတွေလည်းအများကြီးရှိမယ်ဘာသာတရားတွေနဲ့စပြီးတကလားသူ ဘုရားဘာသာတရားတို့ဒီတရားမှန်တွေအပေါ်မှာသူဆွဆွဲထားတယ်၊ကဲ့ရဲ့ထားတယ်၊ပြင်မှထားတယ်သူအများကြီးရှိနေအဲဒီဥစ္စာတွေအကုသိုလ်ကနေအဲအဲဘာသာအမှန်ကနေပြီးဒီကလာဘာသာအမှားရောက်တဲ့ပုဂ္ဂိုလ်ကလည်းထို့တူပဲဒီဘာသာအမှန်တွေပေါ်မှာတရားမှန်တွေပေါ်မှာဒီအမှားတွေယူတွေပေါ်မှာသူပြင်မှထားတယ်လည်းအများကြီးရှိနေအဲဒါဘာသာတရားမှားတဲ့အလိုက်မှားပြီးတော့ကျင့်ထားတဲ့အကုသိုလ်တွေလည်းသူအများကြီးရှိနေမနေပြီဘူးကွာ အဲ့ဒါတွေကဒီကနေ့ကျတော့လာကြတာမိတ်ဆွေတွေကဒါလည်းလာကြတယ်ဟွန်းတော်ရည်တောင်ရိပ်တွေမြေပြင်ဖုံးလွှမ်းပြီးတဲ့ကဲလို့တဲ့ဣဇောလာမန္တိဩလာမန္တိဣဇောလာမန္တိအဲတော်ရည်တောင်တွေကနေဒီကရာရိပ်တွေတွဲလောင်းတွဲလောင်းပုံပြီးဆင်းလာတယ်လို့ပဲတဲ့အာယုနမိတွေတခါနဲ့သွားမှုပြီးတော့လာတာအဲ့ဒါတွေကဒီဝိုးဝဲနဲ့ပေါ်လာတော့ဟာ ဆရာဝရင်းနဲ့လို့ပွဲပြတယ်လို့ရုပ်ရှင်များပြတယ်လို့ဆိုတာကိုလှုပ်ထားခဲ့တဲ့ကိုယ်မှုတွေပြန်ပေါ်လာတော့ကိုယ်မှုတွေကပြန်ပေါ်လာတော့ဒီမှုတွေကြီးအကျိုးပေးမဲ့ဘဝအကြောင်းကလည်းပဲအဲဘဝရဲ့အာယုန်နိမိတ်တွေကလည်းသူကပေါ်လာတယ်။ဒါငရေပြရတော့မယ်ငရေအာယုန်နိမိတ်တွေကငရေရင်းတွေငရေသားတွေအဲမိစ္ဆာတွေသိသက်တော်မယ်မူရာတွေတတ်တတ်တော်မယ်မူရာတွေ တကားတဲ့အဲဒီမှာအမှန်တော့ကြောက်ကြလာနေရအောင်လေဒါလည်းပေါ်လာဒီရဲမိတွေတဟုံးဟုံးလောင်းနေပုံလေးဒါလည်းပေါ်လာတာပါအဲဒီလိုခါကာလကြတော့သတိရမှာငေါ့ဆိုင်မှားလာပြီဆိုပြီးတော့ဒီကငါအရင်ကမှားလာတယ်အဲဒါဒိဋ္ဌိကြသနာအယူမှားတဲ့တွေ့တော့ အယူပြည့်စည်ပြီးသွားခြင်းကြောင့်သွေးရင်ကိုသွေးရတာတဲ့ဒီလိုပုဂ္ဂိုလ်တွေကမှားမိပြီမှားပြီမှားပြီဆိုပြီးဒီမှာတခါလေသိမချမ်းမသာရခြင်းပါကိုသိကူဝင်မှုရခြင်းပါမြတ်စွာဘုရားလောင်းတော်တော်မှာတခုသောဘဝကလောမဟာသကသဝဆိုတဲ့ပြည့်ရှိခဲ့တယ်မြတ်စွာဘုရားလောင်းတော်30နှစ်ကဘာလဲကဆိုတယ်အဲလောမဟာသကသဝ ရသေးရသေးပြုပြီးတကလားသူကဒီတကရုံးလေးအကျင့်ကိုသူကကျင့်တယ်အဝတ်မူအသားတော့တွေပါလေဟာလည်းပဲသူကတွေ့ကြရတယ်အသားတော့တယ်တော်ရတောင်နေနေလူတွေ့မခံဘူးအလွန်ကြွကျင့်တော့ကျင့်နေတာပါပဲအသားတော့ဆိုရင်ကျင့်သူ နွားကြည့်ပါလေသူစားနေတာပဲဆိုတာပဲသူစားတာကတော့အစားတောက်မှလားအဲတော်တဲ့တောင်းတဲ့မှာနေနေဘူးတဲ့ခါတွေမှာကွင်းမြင်ထွက်နေအေးတဲ့ခါကာလတွေမှာအဲဒီအေးခါအဲတော်ကြီးတောင်ကြီးတဲ့မှာပူအိုက်နေတဲ့ခါကာလတွေမှာနေအပူအိုက်ထဲမှာသွားပြီးတော့နေကိုပင်မောင်းအမျိုးမျိုးကျင့်တယ်အဲဒီတကရောကျင့်နေတယ် ကိုပင်မအောင်ကျင့်တဲ့ကျင့်တွေကိုကျင့်ပြီးတော့နေလို့ဒီကနေ့ကျတော့ဘာဖြစ်လာလဲဆိုတော့ဒီကနေ့ကျတော့ရေဦးနမိပေါ်လာရေဦးနမိပေါ်လာတော့ဘုရားလုံးလည်းဘုရားလုံးမှုပေါ်သူကသိရင်ပုဂ္ဂိုလ်ဆိုလို့ရှိရင်လည်းဒီဥစ္စာကအကောင်းမှကျင်တယ်မှနိုင်မယ်ကြောင်းလည်းကြောင်းတော့မှာမဟုတ်ဘူးတရားတော်ဖြစ်ပြီးတော့နေတော့တခါလေဟာငါမှားပြီငါဒီဥစ္စာတွေငါကောင်းအနေနဲ့ကျင့်လာတာအကုန်လုံးမကောင်းတဲ့ကျင့်တွေပဲဒီကျင့်တွေက အလိုမရှိဘူးဆိုပြီးတော့သွန်းလွန်လိုက်တာသွန်းလွန်လိုက်တော့ပါတယ်မှာဘုရားလောင်းလည်းဖြစ်ပြည့်ကုသိုလ်ရတယ်သူမှရေးတာကိုပြီးတော့သူအဲဒီတကရောအကျင့်ကလည်းပဲသူမြတ်ဝင်နှိမ့်သက်တယ်မကောင်းတော့အကျင့်တော့မဟုတ်ဘူးသူကတော့အာကုသိုလ်သိဉာဏ်များဖြစ်တဲ့ဥစ္စာတော့ကိုဝင်မအောင်ကိုယ့်အကိုနှိမ့်သက်ပြီးတော့ဘယ်မှအောင်ကျင့်တယ်အကျင့်တော့ပဲအယူဆွဲတော့ပဲရှိတယ်သူဒါကြောင့်သူပြစ်ကသိမ့်မကြီးတော့အဲအဲဒီယူကိုစွန့်လိုက်မှပြန်မှသုပတိနိမိတ်ထင်ပြီးတော့ကောင်းရရောက်တော့တယ်ဆိုတော့ အဲ့ဒါဆရာကအဲ့တော့သာမန်ပုဂ္ဂိုလ်တွေဆိုတော့ပြောကြမရှိပဲဒီတော့ယူပစ္စည်းချင်းအကြောင်းပြုပြီးတော့ဒီယူပစ္စည်းချင်းအကြောင်းပြုပြီးအကျိုးပေးတဲ့အခါမှာမကောင်းမှုအကုသိုလ်အကျိုးပေးတော့မယ်လို့ခေါ်လာတဲ့အခါကျတော့အဲ့ဒီမှာဆိုရင်ဘူးဆိုရင်ဖြစ်ရတယ်။နောက် အဲ့ဒီအကုသိုလ်ကအကျိုးပေးလို့ဘဝတော်ရောက်လို့ဆင်းရဲဒုက္ခတွေနဲ့အကြီးကျယ်တွေ့တဲ့အခါကျသာဆိုရင်ရတာဘောရှိဘဝကမှားခဲ့တယ်မှားခဲ့တယ်ဆိုပြီးတွေးမှုစဉ်းမှုအများကြီးရှိရတာအဲ့ဒါကြောင့်ညာတိပြဒနာညာတရညာတရိနာတဘာဘာသောဗျာတနေနာပျက်စီးခြင်းတရားနှင့်သမဏတသာဝပြည့်စုံသောသူဝါ၎င်းတဘာဝပျက်စီးခြင်းတရားနဲ့တွေ့ဆုံတဲ့ပုဂ္ဂိုလ်ညာတိပြဒနာဆွေမျိုးပျက်စီးခြင်း သောကဒေသနာနာယောဂကြီးစွဲခြင်းဘောဂဒေသနာစိဉ္ဇဥစ္စာဖြစ်စီခြင်းသီလဒေသနာသီလဖြစ်စီခြင်းဒေဋ္ဌိဒေသနာအယူဟောလဘုံပြန်ဖြစ်စီခြင်းဆိုတဲ့ဒီဖြစ်စီခြင်း၅မျိုးဒေသနာတရား၅မျိုးတဲ့အဲဒီဒေသနာတရား၅မျိုးနဲ့တွေ့တဲ့အခါကာလလည်းပဲတွေ့တဲ့ပုဂ္ဂိုလ်တွေမှာဒီစိုးရိမ်ပူဆွေးမှုတွေဖြစ်တတ်ပါတယ် ညတရညတရညသဘာဝသောဒုက္ခရမေနဆင်းရဲကြောင်းဖြစ်သောတရားနှင့်ဆင်းရဲကြောင်းဖြစ်သောတရားဖြင့်ဗုဒ္ဓသာဝါတွေ့ထိနေဆက်သောသူပါ၎င်းဆင်းရဲကြောင်းဖြစ်တဲ့အမှုတစုံတရားနဲ့တွေ့တာတဲ့ဆင်းရဲကြောင်းမှုတွေအများကြီးရှိတာပေါ့အဲဆင်းရဲကြောင်းမှုတွေကအများကြီးရှိတယ်လောကတဲ့လောကတဲ့မင်းမင်းမင်းနာစသည်ဒီလိုဟာတွေလည်းရှိတာပဲလူနိုင်တွေကနေဒီကလာနှိမ့်သက်တာတွေလည်းရှိတာပဲ အများကြီးရှိပါသေးတယ်စိတ်ချမ်းသာကြရတယ်ကတော့လောကမှာအစင်မပြေမှုတွေအများကြီးရှိတယ်အဲဒီအစင်မပြေစိတ်ညစ်စရာတွေစိတ်ဆင်းရဲစရာတွေရှိတယ်ဆင်းရဲကြောင်းတရားတွေရှိတယ်အဲဆင်းရဲကြောင်းတရားတွေတစ်ခုခုနဲ့တွေ့ကြလို့ရှိရင်လည်းငါကမကောင်းဘူးကဆိုးတယ်ဟွန်းရှင်းမပြရတယ်ရှင်ဆိုပြီးတော့ စိတ်နှလုံးပူပန်ပြီးစိုးရင်ကူဆွေးတာဖြစ်တတ်ပါတယ်အဲဒီစိုးရင်ကူဆွေးတာရောသောကောခြင်းစိုးရင်ကူဆွေးခြင်းသည်ရာသောသနာခြင်းဆိုရင်မူဆွေသောအမူအရာတရားသောပိဋကခြင်းဆိုရင်မူဆွေသည်ဖြစ်ပြခြင်းရည်ဆိုရင်မူဆွေခြင်းသဘောကိုသောကောသောကဟုယုစေခေါ်စွာ၏အဲဒါဆိုရင်မူဆွေခြင်းသဘောဆိုတာပဲဒါကအများသိပြီးတော့ပါပဲသိပြီးတော့မြတ်သူဒေသနာတော်ဟောထားတာလည်းကြားရအောင်ဘုညာထားပြီးတော့ ဒါကျေချဲ့ပြီးပြောနေတာဒါဆိုရင်ဘူးရဲဆိုတာလွယ်လွယ်လေးပဲပြီးနေတာပါပဲအဲဒီဆိုရင်ဘူးရဲတာကတော့သူကဒုက္ခပါပဲသူကလည်းဒုက္ခပဲသူလည်းသိရင်ပဲဒီဆိုရင်ဘူးရဲတာဆိုဘယ်သူမှလူမရှိကြဘူးဆိုရင်ဘူးရဲတာကင်းကင်းအောင်လို့ညင်းအောင်လို့ဟာတလောကလုံးကအလိုရှိတယ်ဘာသာတိုင်းဘာသာတိုင်းကအလိုရှိလူမျိုးတိုင်းလူမျိုးတိုင်းအလိုရှိတယ် အဲလူတိုင်းလူတိုင်းလိုရှိတယ်နတ်တိုင်းနတ်တိုင်းလိုရှိတယ်တတ္တဝတိုင်းတတ္တဝတိုင်းလိုရှိတယ်သွေးဘူးဆွေးခြင်းဆိုတာမကောင်းမှုဆိုတာပြီးပြီးတော့သွေးဘူးဆွေးခြင်းကင်းကြီးနဲ့နီလာနေကိုလိုရှိကြတယ်အဲဒါတွေကြံလဲကြံနေကြတယ်သွေးဘူးဆွေးသွေးဘူးဆိုတာကင်းအောင်နေနေအောင်လို့ကြံနေကြတယ်ကင်းအောင်နေတဲ့နီးကတော့မြတ်စွာဘုရားဟောတဲ့နီးပဲရှိတယ်မြတ်စွာဘုရားဟောတာဟောသတိဓာတ်နီးဟောတာဘောကပရိဝါနံပံဒိကမာယ အရာ၌ကောဤတိဋ္ဌာလေးပါးဤသောကိတိတောကပိရိဝါနာဆိုရင်ကုဆွေခြင်းငွေကြွေးခြင်းတို့ကိုသတိကဝါရလူမျိုးချင်းကဧကရဏောမေကောတခုဤတော်လားတကြောင်ဤတော်ကိပါပေသည်အဲဆိုရင်ကုဆွေခြင်းကိုလွန်မြောက်နိုင်တဲ့နိယသတိပဋ္ဌာနီလာမယ်ပဋိဌာနီလာဟာကျတကြောင်ဤတော်ကိတယ်ဒီပဋိဌာနီလာကဘာလို့ကျင်တော့ပဲဆိုရင်ကုဆွေမှုကင်းတော်မှာဟာ အသွင်ပူဇင်းဒုက္ခတွေအမြဲတမ်းမဟုတ်တော့မှအခိုက်အတန့်ကသူကပြင်းပြပြီးတော့သွားနိုင်တယ်။သွင်ပူဇင်းမှုလေးတွေပေါ်လာရင်သူကရှုလိုက်မှလိုက်ကြောက်ကြောက်တတ်ပါလေ။တရားထုတ်တဲ့အခြေခံရှိတဲ့ပုဂ္ဂိုလ်ဆိုရင်ကြောက်တယ်အခြေခံမရှိတဲ့ပုဂ္ဂိုလ်ဆိုရင်လည်းနည်းနည်းတော့သက်သာမှာဒီတိုင်းနေနေလို့ရှိရင်တော့စဉ်းစားစဉ်းစားရင်စဉ်းစားရင်သွင်ပူဇင်းမှုတွေဖြစ်တာညာတိပြဒနာတွေနဲ့อืมမေသေးလို့ဖေးသေးလို့ ဟုတ်လားအိန္ဒုအိန္ဒာတွေသေးလို့သားသေးလို့သမီးသေးလို့စသည်ဖြင့်အဲဒီဥစ္စာတွေဒါလေးစဉ်းစားစဉ်းစားတဲ့ဟိုမှာရုပ်ကောင်းတဲ့ပေါ်ပြီးတော့လွန်းကြဆွေးကြတွေကပြပြပေါ်နေတာကိုဟိုကပေါ်လာဒီကပေါ်လာဟိုကဆွတ်လာဒီကဆွတ်လာတဲ့ဒါလေးတွေပေါ်လာရှိတယ်။အဲဒါလေးပေါ်တိုင်းပေါ်တိုင်းဒီကနေပြီးလိုက်ပြရမယ်လို့ကဆိုရင်သူဆိုတာလေချူအောင်ချူအောင်မှာရမှာဒီထံကဟိုအစာလေးပေါ်လာတာနဲ့စိတ်ကူးရောက်တာရောက်တယ်ညီနေနဲ့ညီနေနဲ့ ဟိုမှာသားလေးဆိုတာသားလေးဆိုရင်သားလေးအနေနဲ့မြင်လာတဲ့ချင်းမြင်တဲ့စဉ်းစားရင်စဉ်းစားတယ်ဟိုအဲဒီတော့ပေါ်တိုင်းပေါ်တိုင်းလေးတစ်ခါလေလိုက်ပြီးတော့မှတ်ရမှာဒီလိုမှတ်လို့ရှိရင်သူကပြောက်အောင်အကျုံးမပေးနဲ့မလျှော့နဲ့တစ်ခါလေဆိုရင်ဘုဇုံမူတွေပေါ်တိုင်းပေါ်တိုင်းသာလိုက်ကြည့်ကြတာမှတ်မှတ်ရင်ကြောက်ပါပဲကြောက်ပါလေ အဲခြေကကြီးတဲ့ပုဂ္ဂိုလ်ဆိုမြန်မြန်ပြောလွယ်တယ်ခြေကကြီးတဲ့ပုဂ္ဂိုလ်တွေတရားကကြာကြာနာအထုတ်ထားလို့ရှိရင်လည်းခါတစ်စိုက်ကြီးမှားလိုက်လို့ရှိရင်တော့ကြရင်အကုန်လုံးပြောက်သွားရုပ်နဲ့နာမရှိတော့ကိုယ်လည်းရုပ်နဲ့နာအလုံးတစ်လောကလုံးလည်းရုပ်နဲ့နာဖြစ်ပြနေတယ်တရားကိုယ်လည်းဖြစ်ပြနေတာတစ်လောကလုံးလည်းဖြစ်ပြနေတာဘာမှဆိုရင်ကြာမရှိဘူးပူဆွေးကြာမရှိဘူးလို့ကြာမရှိဘူးအကုန်လုံးတကားတဲ့ဖြစ်ဖြစ်တဲ့သဘောတရားကြီးတယ်ပဲဆိုတာရောက်သွားတဲ့အခါကြောက်တော့ပုဂ္ဂိုလ်သားတော်ကရှားတော့မှပြင်ရမယ်အဲအဲကြောက်သွားတာပါပဲဒါကြောင့် ဆိုရင်ပူဆွေးမှုကင်းနိုင်တဲ့နည်းဟာချင်းမြတ်စွာဘုရားဟောတာတဲ့တိဋ္ဌာနည်းပဲတဲ့ဆိုရင်ပူဆွေးမှုကင်းပြီးတဲ့ကာလချမ်းသာသာနေကြရရင်ဆိုတာဒီတရားအထုပါမှာအထုတာမယ်ရည်ရှိတဲ့ခါကျတော့ဒါအသုံးကျတယ်အေးအရင်မရှိသေးခင်ကတော့နေရာထိုင်တာကကိစ္စမရှိဘူးအရေးရှိလာပြီဆိုတော့အခက်ပဲသောသောကရလောက်တာမှသောသောကရလောက်တာမှအဲရေတောက်ချင်မှရေတွင်းတူးနေလို့မဖြစ်ဘူးသူက ရခုငါနေတဲ့ဥစ္စာခုမှရည်တွင်တူးနေလို့ရှိမဆွလာဆွလာလည်းမသိဘူးအဲဒါလုံးလုံးမရှိဘူးစောစောကလည်းလောက်ဆောင်ပါကအဲဆိုရင်ပူဆွေးမှုတွေကခုမရှိသေးဘူးမရှိပေမဲ့လို့စောစောကတွေကဒီတဲ့နဲ့တော့ပြင်ထားမှသိရတော့အဲဆိုရင်ပူဆွေးပြောက်နေတယ်သိတော့ပြင်ထားမှပြင်ထားလို့အသိရှိနေတဲ့ပုဂ္ဂိုလ်တော့အကြောင်းကတော့ဒီနေ့ကျကျုံမှာပဲဘယ်သူမှမကျုံမဲမရှိဘူးအနည်းနဲ့အများတို့တော့တွေ့ရပါမယ်ဆိုရင်ကြပူဆွေးကြဆိုတာလုံးလုံးမတွေ့ဘဲနဲ့ဘယ်ရှိမလဲသူကရှိတာပဲသူဆွေးနေပူဆွေးကြကတော့ အဲတချို့သိခနိုင်လို့သိပြီးတော့မတုံလို့ဘူးပေါ့လေဒါတော့ပဲရှိတယ်ဆိုတော့သူတို့တွေ့နေတာလူတယောက်မှာအသက်ရှင်ရှင်နေရမယ်ဆိုရင်အဒီမောတရားမကတုံပါအများကြီးတွေမှာဆိုရင်မတွေ့ကြရတွေ့တယ်မတွေ့ဘဲနေတော့ဖြစ်ဘူးတချို့ကဘုရားဘာသာမဟုတ်တဲ့ဟိုအပြင်မဲ့လောကပုဂ္ဂိုလ်တွေဟာဘုရားဘာသာတရားတွေသိဉ္စရာတွေလျှောက်စဉ်းစားနေတာပဲအဲသိဉ္စရာတွေစဉ်းစားလောကပြောစရာတွေလည်းအများကြီးရှိတာ အဲ့ဒါတွေစဉ်းစားနေတာအသက်တာပဲသိညစ်စရာတွေစဉ်းစားနေတာကလကားဒုက္ခဥစ္စာပဲဒီလိုလည်းပဲပြောလဲပြောကြတယ်သင်လဲသင်ကြတယ်အမှန်ကတော့သူကပြောကြတယ်ကြီးစဉ်းစားလို့ပြောနေရင်ကောင်းတာကိုနောက်တစ်နေ့ကျတော့သွေးကြတယ်နဲ့အခုလိုဆင်းရဲနေလာတွေ့တဲ့အခါမှာအဲ့ဒီမှာမနေတော့ဖြစ်တဲ့ဒုက္ခရောက်မှာအဲဒုက္ခရောက်မှာဟောအခုဘုရားဘာသာတရားဆောစောကနေပြီးတော့ ဒီလိုအကြောင်းတွေရှိတယ်ဒီလိုဖြစ်တတ်တယ်ဆိုတာလေစောစောကလည်းစဉ်းစားတာသင်မြင်ထားလို့ရှိရင်ဒါကိုပဲသက်သာဆိုရတယ်နောက်တွေးတဲ့အခါကျရင်ဟောဖြစ်တတ်တဲ့တရားတွေဖြစ်တာပဲဒါသက်သာရဟောဒီပရိဒါတရားတို့ပေါ်များထုတ်တဲ့ပုဂ္ဂိုလ်ကသေချာနိုင်နေတာပေါ့ဘုရားอืมသိကလေးတိုင်းတိုင်းလိုက်ပြီးရှုလို့နိုင်နေတဲ့ပုဂ္ဂိုလ်ကစိုးရင်ကြရတွေ့တဲ့အခါကျတော့လုံးလုံးမကင်းတောင်မှဖြစ်တော့အဲနည်းနည်းပါးပါးတော့ပြေဥမှာပေါ့လေဒါပေမဲ့လို့အဲ့ဒီတရားမရှိတဲ့ပုဂ္ဂိုလ်တွေတော့ ဒီအစီတားမရှိအရန်ကာရောမရှိဘူးသက်သာဝင်ရတယ်အဲသူ့လက်မှလိုက်လို့ရှိရင်ကြောက်ပြီးငြိမ်းသက်သာဝင်ရတယ်နည်းနည်းကြတယ်အဲဒီစိုးရိမ်မှုဆွေးမှုဟာဆင်းရဲတယ်ပုဂ္ဂိုလ်ကလည်းဆင်းရဲတယ်တဲ့ဆိုရင်ကုဆွေးမှုဖြစ်ချင်းအကြောင်းပြုပြီးတော့နောက်ဆက်တွဲလဲကိုယ်ပင်မစိတ်ပင်မနေရတော့ကလိုက်လာနေတာကိုအဲဒါတွေလည်းပဲဆင်းရဲတွေလည်းတော့ကလိုက်လာပါတယ်တဲ့ဒါကြောင့် မြတ်စွာဘုရားရဲ့ဒီတရားတွေအရိယာပုဂ္ဂိုလ်ရဲ့ဆိုရင်ဘူးဆွေးခြင်းအားဖြင့်ဆင်းရဲတရားပဲလို့အမှန်တိုင်းသိမြင်တော်မူကြတယ်တဲ့ဒါလေးကသိမကြည့်ပါဘူးလို့ပြောရတယ်အောက်မြေမှာကိုတသက်တသက်ပါလုံးတစ်ခါတရားမှတွေ့တာပဲတည်တင်ခါရီကနေတာထင်တာကြီးပဲပြောတယ်လို့အောက်မြေဟုတ်တယ်နေတာထင်တာရှိတဲ့ခါရီလည်းတော်တော်များများတော့ရှိပါတယ် ဒါကအကြောင်းညွှန်တဲ့ဘဝဟာကိုအကြောင်းညွှန်တဲ့ဘဝကြတော့ဒါစိတ်ဘူးဆွေးတယ်ခဏခဏတွေ့နေတာတချို့ပုဂ္ဂိုလ်တွေခဏခဏတွေ့တာအခုလူပုဂ္ဂိုလ်တွေအနေနဲ့ကြည့်လို့လည်းသက်သာရတာကိုဒိဋ္ဌာန်နဲ့တ attva တွေနဲ့အနေနဲ့ဆိုရင်မြဲတာဆွေးဘူးဆွေးတယ်ကျုံးနေတာပဲဒါလည်းနေနေရောညရောအများအားသတိတည်းလည်းလည်းဒါသို့ရင်ရတာဒီစိစိတ်ကိုမရှိရဘူးอืมအဲမိမိကို ရာမုံမဲ့မိမိကိုသားကြမဲ့အဲရမ်းမှုဟာတဲ့ပဲဘယ်ချင်းပေါ်မဲ့ဆိုတာမသိနိုင်ဘူးအများအားကိုတဲ့ကိုယ်ကိုယ်လေးကိုအများအားသောက်ချောက်နေရတယ်အများအားသောက်ချောက်နေရတယ်အခုလူတွေမှာတော့ဒီမှာယဉ်ကျေးမှုကရှိနေတယ်ဥချုရေးတွေပါတယ်လည်းသူကသူရှိနေလို့ပဲဒီလိုမရှိလို့ရှိရင်ဥချုရေးတွေပါတယ်ရှိရင်လူတွေလည်းဖြစ်တာလို့လူတွေလည်းတခါတခါဥချုရေးပြတဲ့ခါကာလကြာသူ့ရင်ရတယ်အခုတောင်မှဒီတောယူတောင်ရလူတွေဟာ ဘယ်ကြည့်မယ်လို့နေရာမှမသိဘာသာမှမသိဘာလို့မှမသိဒီလိုအားတွေအများကြီးရှိတဲ့ဒုက္ခတွေရောက်နေတယ်အဲဆိုရင်ကြွေးကြတယ်လားတွေ့ကျင်တဲ့ပုဂ္ဂိုလ်တွေခဏခဏတွေ့နေတယ်ပြီးတော့ဘဝတွေကလည်းဘဝတိုင်းဘဝတိုင်းဟာဒီလိုတွေ့ရတဲ့ဘဝတွေအများကြီးပဲအဲဒီတော့သံတရာလောက်ရှောက်ပြီးကြည့်လိုက်ရင်ဘဝတိုင်းဖြစ်ရတာဘာအများရှိတယ်လဲဆိုတော့နောက်ဆုံးမှဒီဆိုရင်ဘုရားတွေနဲ့တွေ့ရတာအစတုန်းက ကောင်းတဲ့အချိန်မှာကောင်းပြီဒီနေ့ကျရင်ဒီဆိုရင်ဘူးဆိုတဲ့ဆင်းရဲတွေနဲ့တွေ့ရတယ်ပြောရဒီဘဝတန်တရားတွေဖြစ်နေရတာဘာမှမကောင်းဘူးဒီဆိုရင်ဘူးဆိုတဲ့ဆင်းရဲဒုက္ခတွေနဲ့တွေ့ဖို့ရဒါတွေခံစားဖို့ရလောကထဲလူလာပြီးတော့ဖြစ်ရတတ္တဝါလာပြီးဖြစ်ရတယ်လို့ပဲလို့အရိယာပုဂ္ဂိုလ်မြင်တယ်ဒီလိုမြင်ရတာပေါ့ဒါဆိုရင်လည်းတခုတည်းပြောတာနော်အော်အကုန်လုံးလျှောက်ပြောမယ်ဆိုရင်ဇာတိတို့သရာတို့ယာရီတို့မရဏတို့အကုန်လုံးလျှောက်ပြီးတဲ့ကာလဆင်းရဲတွေအများကြီးရှိတယ်လို့ဒါတွေ တစ်ခုပြီးတစ်ခုလဲပြီးဒီကလာခံမိုးရလောကထဲမှာတခါလဲတဘွားပြီးတဘွားဖြစ်လေအချစ်ပြင်းရသည်ဆင်းရဲတွေခံသွားရင်အဲဒီတဘွားပြီးရင်နောက်တဘွားခံရင်ဘယ်ဖြစ်နေတာကိုအဲဒီတော့ဒါတွေဟာဆင်းရဲတွေပဲတဲ့ဒါတွေကိုကောင်းတယ်ချမ်းသာတယ်ထင်းနေသမျှကာလပတ်လုံးကတော့ဒါအမြင်မှမဟုတ်သေးဘူးဘောသူက။တန်ကြရဲပြောနေတော့ပေါ်နေတယ်။ကောင်းတယ်ထင်တဲ့ပုဂ္ဂိုလ်တွေကပြောနေကြတယ် အဲအရိယာပုဂ္ဂိုလ်တွေကလည်းအဲ့ဒါတွေကမကောင်းတဲ့ဥစ္စာတွေပဲအကုန်လုံးဒီနေ့ကျရင်ဥခြင်းနာခြင်းသိခြင်းဆိုရင်ဘူးဆိုရင်အစရှိတော့ဆင်းရဲတွေရောက်ရောက်ပြီးတကလားသွားတာကိုအဲ့တော့သဒ္ဒါနေရာလုံးဖြစ်နေရတာအတက်တက်နဲ့ဆင်းရဲတော့ဆင်းရဲခံဖို့ရတဲ့ခါလဲဘဝရင်းလာပြီးတော့ပေါ်ပေါက်နေရတယ်လို့ညာထဲမှာလည်းညံ့ပါဘူး သောကပရိဒီဝဒုက္ခဒေါမနသုပါယသာရေဆိုရင်ကုဆွေရခြင်းကိုကြွရခြင်းကိုဆင်းရဲခြင်းစိတ်ဆင်းရဲခြင်းစိတ်နှလုံးဤပြည့်စွာပင်ပန်းရခြင်းတို့သည်ဒီဒုက္ခဆင်းရဲတို့သာသည်အဲဆိုရင်ကုဆင်းမဆင်းရဲပြီးသွားသောကပရိဒီဝတဲ့ငိုကြွရတဲ့ဆင်းရဲတဲ့ဒါလည်းသင်ကြားပါပြီနော်သောကဖြစ်ပရိဒီဝဖြစ်တာဆိုရင်ကုဆွေမှုကနေဒီငိုကြတာကိုဟာငိုကြတယ်အဲများသောအားဖြင့်တော့ အခုလူပြည်လောကနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်ယောက်ျားတွေကတော့သိပြီးတော့မငိုကြဘူးပေါ့လေမိန်းမတွေကငိုကြမျိုးသမီးလောကကဆိုရင်ပြင်ငိုကြရှိငိုကြတော့ကမငိုလို့လည်းမဖြစ်ဘူးသူကငိုလည်းငိုမှမငိုလို့ရှိရင်ဖြစ်နေတယ်မငိုပဲနေတာကိုဘေးကကဲရနေတယ်ကဲရတယ်ဒါကြောင့်တချို့ကတဲမငိုချင်ဘူးလို့ငိုရတယ်ရောပြီးတော့ဒီလိုလဲရှိတာကျိုးကိုဆွေတဲ့မျိုးတွေကဆိုတော့ညာငိုနှစ်ပွားငိုပဲနေလို့ရှိရင် ပြောကြချင်းဖြစ်နေမလို့လည်းပြောပြီးတော့ငိုရရတယ်ဒီလိုလည်းရှိတယ်သို့တော်လည်းပဲသဘာဝကွာသူကငိုချင်းနေတာပါပဲငိုချင်းလည်းတို့ဆိုတာလည်းပဲသူကအဲသွေးဘူးသွေးကြတွေပေါ်လာလို့ရှိရင်သူကငိုတယ်လို့လည်းငိုနဲ့ပဲငိုတာလည်းသူကနေကြတယ်ယောက်ျားတွေကတော့ယောက်ျားဆိုတော့ငိုရဘူးဆိုတာလောကကလည်းပြီးမှပြုတာပြီးမှပြုတာလည်းငိုချင်းပဲလည်းမှိတ်ပြီးတော့နေရတာပေါ့လေမြတ်မမြင်တဲ့နေရာတော့တိတိတည်းငိုချင်းလည်းငိုမှာပဲလားဒါရှိတယ်ဦးမယ်လား တချို့တော့လည်းမထိမ့်သိနေလို့မူတာလည်းယောက်ျားလည်းရှိတာပါပဲမူတာအဲဆိုရင်ဇာပူဆွေးဇာတွေနဲ့တွေ့တဲ့အခါကာလတည်းတော့ပြီးမခံနိုင်တော့မအောင်နိုင်တော့ငူကြွေးချင်းရောက်လာတယ်ငူကြွေးချင်းအဲ့ဒါလည်းပဲဒုက္ခပါပဲဒါပေမဲ့လည်းငူကြွေးတယ်ဆိုတာကတော့တရားကိုပေါက်လိုက်လို့ရှိရင်ဘာရတယ်ဆိုတော့သူကသူကယုတ်တရားရတယ်ငူကြွေးတယ်ဆိုတာအပန်းရတယ်အပန်းယုတ်ရတယ် ဆွေးပူဆွေးတာကတော့ခုနပြောတဲ့သိဆင်းရဲမှုဒုက္ခဝေဒနာကိုကြအဲဒီဒုက္ခဝေဒနာအကြောင်းပြုပြီးတော့ငူကြွေးတယ်ဆိုတာအပန်းကြီးလာတာကိုငူကြွေးတယ်ခေါ်တာအမျိုးမျိုးတွေညီညူအော်ဟစ်ပြောဆိုပြီးတော့နေတဲ့အပန်းကြီးကိုပရိဒီဝါခေါ်တယ်အပန်းကတော့ရုပ်ဖြစ်ရုပ်မှာတော့ခံစားရတဲ့ဘောဒုက္ခသဘောမရှိဘူးသူကတော့ဒါပေမဲ့လို့အဲဒီ ပရိဒေဝဖြစ်ခြင်းရဲ့အကြောင်းတွေကလည်းဒုက္ခဖြစ်နေတယ်ပရိဒေဝငိုကြွေးတဲ့အတန်တွေဖြစ်ပေါ်ဖို့ရာအကြောင်းတွေလည်းဒုက္ခဖြစ်နေတယ်အဲဒီငိုကြွေးမှုအကြောင်းပြုပြီးတော့ကိုယ်ပင်မသိပင်မမှုတွေလည်းရှင်းရတာပေါ့အဲဒီဒုက္ခတွေလည်းပဲနောက်ကဆက်ပြီးကြတာဖြစ်လာပါတယ်တဲ့ဒါကြောင့်ငိုကြွေးရတယ်ဆိုတာလည်းပဲဒုက္ခပဲဒါကတော့တရားကိုသိကြည့်ရင်သာဆင်းရဲဒီယုတ်တရားမှု ဒုက္ခဝေဒနာမဟုတ်ဘူးလို့သာသိရတာကိုလောကနေရာချင်းကိုကြည့်ရတယ်ဆိုတော့မကောင်းဘူးဆိုတာလည်းရှင်းနေပါတယ်ဒါကတော့ရှင်းနေကြပါတယ်ငြိတာပဲကောင်းမယ်ဒုက္ခကိုဆင်းရဲတယ်ကိုဆင်းရဲဆိုတာကတော့ကိုယ်ထဲမှာမကောင်းသောအတွေ့အကြုံတွေတွေ့တာပေါ့နေမကောင်းထိုင်မကောင်းလို့တွေ့တာတွေလည်းပါတယ်ယောဂဝေဒနာမျိုးမျိုးတွေဖြစ်တာတွေလည်းຢာရီဆိုတာကိုဆင်းရဲဒါလည်းကိုဆင်းရဲပဲဒါကြောင့်မို့ဟိုမှာ သာတိဇေယမရဏမှာဖြာတိချက်မလာဘူးဒုက္ခသစ္စာဟောတဲ့အခါသာတိပိဒုက္ခသရာတိဒုက္ခမရဏမိဒီမှာဒီလိုဟောတယ်ဖြာတိပိဒုက္ခမဟုတ်ဖြာတိကိုထည့်မဟောတော့ဘာလို့လဲဆိုတော့ဒုက္ခအရေးရှိတာဒုက္ခအကုန်လုံးကိုဆင်းရဲတွေကိုလည်းအကုန်လုံးပါသွားဗျာဒီတွေရောမကြမ်းမှာဖြာနာမှုတွေရောအကုန်ပါသွားတယ်အဆူဆူတာတွေအစတွေချင်းကိုလုံတကူပေးတာဖြစ်ပြီးဒီကရနာရကျင်တာတွေလည်းပါတယ် သူပါနှိမ့်ဆက်လို့တားလို့ဖြားလို့အဲဒီနာလာကျင်တာတွေလည်းပါတယ်အကုန်လုံးပဲကိုစင်းရတဲ့ကိုညာအကုန်ပါပါတယ်တဲ့မှာအဲအဲဒီကိုစင်းရတွေကတော့တကယ်ကိုစင်းရတာပါပဲဒါကတော့ဒါကအပေဘုံမှာဆိုရင်အများဆုံးပေါ်တယ်အပေဘုံမှာပဲလေးဘုံမရဲဘုံမှာဆိုရင်ချင်းအများအားဒုက္ခတွေဒုက္ခတစ်ခုပြီးတစ်ခုရောက်တာဒုက္ခတွေသတ်ဖတ်ပါတယ်ဒီကဒုက္ခကိုဆိုတာ တွား6ပါးက6ပါးလုံးကိုဒုက္ခတွေရောက်နေဆိုတာ6ပါးလုံးမျက်စိကမြင်ရင်လည်းပဲချမ်းသာစရာမရှိဘူးဆင်းရဲကြီးတယ်ဆင်းရဲစရာကြီးတယ်စိတ်ညစ်စရာကြောက်စရာလန့်စရာတွေကြီးတွေ့နေတယ်ကြားတယ်လို့ရှိရင်လည်းပဲအပန်းတွေကလည်းပဲသာသာရာတစ်ခုမှမရှိဘူးကြောက်စရာလန့်စရာစိတ်ညစ်စရာကြီးတယ်ဟွန်းဘယ်လိုလုပ်နေမှာပေါ့သာသာရုံနဲ့လည်းနေမှာသာသာရုံမှာအပ္ပခံနဲ့သားကောင်တွေက ဘေးကတခြားအကောင်တွေပတ်ဖြတ်နေကြတယ်မြင်ရလို့လည်းသူတို့စိတ်မချမ်းသာဖြစ်နေမှာအော်လာအင်သာနေဒီလိုကြားလို့လည်းစိတ်မချမ်းသာတွေဖြစ်နေမှာဟွန်းဟောအနတ်နာရလို့လည်းပဲကောင်းတာမရှိဘူးတဲ့အရာသာစားလို့ဆိုတော့ဟိုမှာဆာလုံးလို့စားကြလို့ရှိရင်လည်းပဲတန်လုံးတန်ခဲတွေတွေးတာကိုတန်ကြီးတွေပါတဲ့လောက်တဲ့ဒီလိုဟာတွေနဲ့ဒုက္ခတွေတွေးရတာကိုအတွေ့အထိတွေဆိုတာကတော့လည်းပဲ ကောင်းသောတွေ့တွေပဲရှိမယ်ဒီထဲမှာအများတန်းတစ်ခါလဲမကောင်းသောတွေ့တွေနဲ့တွေ့ကိုဆင်းရဲတွေကလည်းတလက်သားဖြစ်နေတယ်ကိုဆင်းရဲသိကုစဉ်းစားကြံကြည့်လိုက်ရင်လည်းရှေးကဖြစ်ခဲ့မှုတွေပြစဉ်းစားလဲဝန်တာစရာမရှိဘူးစိတ်ပြည့်စရာရဝန်နေစရာကြီးတယ်ပဲနောက်ဆက်လက်ပြီးတော့ဘယ်လောက်များဘယ်လိုများဖြစ်သွားအောင်လဲနောက်ရည်တွေတွေးလိုက်လည်းပဲသိချမ်းသာစရာမရှိဘူးဒီကုလောလောဆယ်အကြောင်းအရာတွေစဉ်းစားလိုက်လည်းပဲသက်သာရမရဘူးအဲတွားချက်ပါလုံးကဘယ်မှာဘယ်မှာသက်သာရမရဘူး နဲ့ဆင်းရဲကြီးတွေပဲတွေ့နေတယ်ဟုတ်လားနေရဲပုံနေရဲပုံနဲ့လာတူကြည့်တာပုံတွေလည်းရှိပါတယ်ဒိဋ္ဌာန်တွေလည်းမသက်သာလာဘူးလူလည်းပဲဒုက္ခတွေရောက်ကြတာအဲလူပုံမှလည်းသက်သာကြဒါလည်းပဲလူပုံမှလည်းကာမကောင်းအကြောင်းမသိတဲ့ပုဂ္ဂိုလ်တွေမှလည်းကိုယ်ဆင်းရဲတွေဆိုတာတွေ့ရတယ်ယောဂဝေဒနာတွေဆွဲကားပြီးဒုက္ခတွေကြီးကြီးရောက်နေတယ်ရှိတယ်ဒါနိုင်တဲ့ပုဂ္ဂိုလ်တွေအနေနဲ့ဒုက္ခရောက်နေတာတွေရှိတယ် နေရာတိုင်းကင်းစားတာရရမပြည့်စုံလို့လေရာမိုးရာစသည်နဲ့ဒုက္ခတွေရောက်နေတယ်ဒီလိုဟာတွေလည်းအများကြီးရှိတယ်ကွာအဲကိုဆင်းရဲတဲ့ဒုက္ခရောက်ပြီးနေကြတယ်ရှိတယ်အဲ့ဒါတွေကသူတို့ကတော့ဖြင့်ဆင်းရဲအစ်စ်တွေပါလေသူကတော့နေပြည်တော်ကမုချဆင်းရဲတွေအဲ သူတို့ဆင်းရဲတဲ့အပြင်သူတို့အကြောင်းပြုပြီးတော့နောက်ထပ်လည်းကိုယ်ဆင်းရဲတဲ့ဆင်းရဲတွေဖြစ်ရသေးတယ်ဒီကိုယ်ဆင်းရဲတွေအကြောင်းပြုပြီးတော့ဒါလည်းနောက်ကလာပြီးတော့စဉ်းစားတယ်စဉ်းစားတယ်လည်းသိချမ်းသာဆင်းရဲတွေဖြစ်အဲနောက်ကလည်းတခါကိုယ်ပင်မဆင်းရဲမှုတွေတခါထားပြီးတော့ဖြစ်ကြတယ်အဲဒါကြောင့်ဒုက္ခသစ္စာပဲတဲ့ဒါကတော့သင်လည်းမြင်လည်းပါရဲ့ဒီဥစ္စာကတော့လောကလူများလည်းပဲဒါတော့ဒုက္ခသင်နေတယ်လားသို့တော်လည်းသင်မှုချင်းကွာတယ်ပဂရိလူတွေက ခုယောဂဝေဒနာဖြစ်လို့ဆင်းရဲရတယ်နာကျင်လို့ဆင်းရဲရတယ်ဆိုရယ်ပြီးတော့ပြီးကြပါတယ်ဒါပေမဲ့ပြည်လူတွေပြီးတာဘယ်လိုပြီးတော့ဆိုတော့ပုဂ္ဂိုလ်သတ္တဝါအနေနဲ့ပြီးပုဂ္ဂိုလ်သတ္တဝါငါဆင်းရဲတယ်သူဆင်းရဲတယ်ဘသူဆင်းရဲတယ်ဒီလိုအကောင်းလိုက်ကြီးဆင်းရဲတယ်လို့ထင်နေတယ်အဲဒီလိုထင်အဲအရိယာတွေအပြီးကတော့အဲဒီလိုမဟုတ်ဘူးဆင်းရဲသဘောပဲသဘောတရားဆင်းရဲတဲ့သဘောတရားတစ်ခုပဲကိုယ်ထဲမှာ အသေးသေးကြရောက်ပြီးတော့နေတဲ့ဆင်းရဲမှုသဘောပဲလို့ဒီလိုသိရတာသူယောဂီတွေမှာတရားထုတ်တော့ဒုက္ခဝေဒနာတွေတွေ့ရတယ်ဒုက္ခဝေဒနာတွေ့တဲ့အခါရှုရမှရဟိုမှာညောင်းရင်ညင်းညောင်းတယ်ညောင်းတယ်ပူရင်ညင်းပူတယ်ပူတယ်နာရင်နာတယ်နာတယ်မှားတယ်မှားတော့ပဂိပုဂ္ဂိုလ်တွေလည်းဒီလိုနှလုံးသွင်းရင်ညောင်းတာပူတာနာတာသိတာပေါ့ပြီးတော့ဘယ်နဲ့ပြီးတော့ဆိုငါညောင်းတယ်ငါပူတယ်ငါနာတယ်ဒီလိုသိတယ်ပဂိပုဂ္ဂိုလ်တွေက ငါငါဖြစ်မှဖြစ်ရတယ်နော်အစနေကောင်းတာခုနေမကောင်းသူများတွေနေကောင်းတဲ့ငါနေမကောင်းဘူးဆိုတော့စိတ်ချမ်းသာတော့ကလိုက်လာတာပူသေးတယ်ပဂတိပုဂ္ဂိုလ်တွေအဲယောဂီပုဂ္ဂိုလ်မှာလည်းအဲ့ဒီလိုမဖြစ်ဘူးသူကညောင်းရင်ညောင်းတယ်ပူတယ်နားတယ်ကျင်တယ်ကြိုက်ခဲတယ်စသဖြင့်ဖြစ်တာလေးတွေလာပြီးတော့မှတ်တော့သဘောတရားလေးတွေပဲပြင်ကနေပြီးတော့အလိုလိုကြောက်ရောက်တာလေကိုယ်ထဲမှာမိုးပေါက်မိုးရထဲမှာအပြင်းမဲ့ထွက်လာလို့ရှိရင်အင်ကြီးမပါဘဲနဲ့ပြင်းမဲ့ထွက်လာရင်ကိုယ်ပေါ်မှာဒါလည်းမိုးပေါက်တွေဒါလည်းပေါက်ပေါက်ပေါက်ပေါက်နဲ့ကြာပြီးတော့ ဒီကရတွေ့ရတယ်အဲ့ဒါလိုပဲကိုယ်ထဲမှာတခါလဲညောင်းတာလေးတွေပူတာလေးတွေနာတာလေးတွေကျင်တာလေးတွေကြိုက်ခဲတာလေးတွေအနေတိုင်းခက်တာလေးတွေအသစ်တကြရောက်နေတဲ့သဘောလေးဖြစ်ပြီးရင်လည်းပျောက်သွားဖြစ်ပြီးရင်လည်းပျောက်သွားသူအကြောင်းအလျော်ဆိုတာအသစ်ပြဖြစ်ပြီးတော့ပျောက်နေတဲ့တရားလေးတွေပဲလို့ဆင်းရဲတရားလေးတွေမကောင်းတဲ့တရားလေးတွေပဲလို့ဒီလိုလုပ်ပြီးတော့သိတာပဲအဲ့ဒါကွာတော့ပဂတိပုဂ္ဂိုလ်ရဲ့အပြီးကပုဂ္ဂိုလ်တ attva အနေနဲ့ငါဆင်းရဲတယ်လို့ပြီးတယ်ပုဂ္ဂိုလ်တ attva ဆင်းရဲတယ်ပြီးတယ် အဲယောဂီပုဂ္ဂိုလ်တွေနဲ့အရိယပုဂ္ဂိုလ်တွေအတိကတော့သဘောတရားလေးတွေအသေးသေးသူ့အတူဖြစ်ပြီးတော့ဆင်းရဲနေတယ်ကြားပဲလို့သူသိတာအဲ့ဒါမှကွာတော့အဲ့ဒါဒုက္ခဒုက္ခဒုက္ခသစ္စာစစ်ပါတယ်ကွာတော့อืมဟောနောက်ဒေါမနတာစိတ်နှလုံးမသားရခြင်းတဲ့စိတ်ဆင်းရဲခြင်းအဲစိတ်ဆင်းရဲခြင်းဆိုတာကလည်း ဒါကလည်းပဲဆင်းရဲတာဖြစ်ပြနေပါပြီစိတ်ထဲမှာစေတသိကဒုက္ခစိတ်ထဲနဲ့ဖြစ်တဲ့ဆင်းရဲပဲစေတသိကအပ္ပါကစိတ်ထဲနဲ့ဖြစ်တဲ့မသားရပွဲမှုပဲတဲ့ဒါကြောင့်မကောင်းတဲ့မှုတဲ့လက်ခံကြမကောင်းမှုတဲ့စေတောတံပတ္တသံဒုက္ခအပ္ပါဒံဝိရိဒံစိတ်ထဲမှာမကောင်းတဲ့အာရုံနဲ့တွေ့ပြီးတော့ င်းရဲတဲ့ခံစားမှုပဲမပါရဝဖြစ်တဲ့ခံစားမှုပဲမတက်တာတဲ့ခံစားမှုပဲအဲစိတ်လုံးစိတ်လုံးမသားရမရဘူးစိတ်လုံးမသားမှုစိတ်ကူမှုစိတ်ညစ်မှုအဲပါတွေပေါ်တယ်ခုနသောကသက်ဆွေးကူဆွေးမှုကိုနှုတ်ပြီးတော့ကျန်တာတွေဘုရားများအကုန်လုံးသိစင်းရတယ်ဒီထဲမှာပါတယ်သိစင်းရတယ်အဲ့ဒါကလည်းပဲညာတိကျသနာသတိတို့နဲ့တွေ့တဲ့အခါကာလဖြစ်တာပဲလူလည်းပဲ ဉာဏ်ရည်ရနာစသည်လို့လည်းမကောင်းတဲ့အာယုန်နဲ့တွေ့တဲ့ခါကာလဖြစ်တာပဲမကောင်းတဲ့အာယုန်နဲ့တွေ့တဲ့ခါကာလကြလို့ရှိရင်စိတ်မချမ်းသာမှုစိတ်ကူးမှုတွေကဖြစ်တယ်အဲ့ဒါစိတ်ဆင်းရဲပဲတဲ့ဒီစိတ်ဆင်းရဲကလည်းပဲဒုက္ခပါပဲသူကတော့သင်ကြားနေပါတယ်နော်ခုဆင်းရဲတဲ့စိတ်ဆင်းရဲနဲ့ကတော့သူအထင်ရှားဆုံးပါပဲအဲဒီကိုဆင်းရဲစိတ်ဆင်းရဲတွေကြောင်ငိမ့်မှုရတယ် မြတ်စွာဘုရားဤသာသနာတော်မှာလည်းတရားထုတ်ရတာပဲဒုက္ခဒေါမနသနာအထင်ကမာယာဒုက္ခဒေါမနသနာကိုဆင်းရဲစိတ်ဆင်းရဲတော့ဤအထင်ကမာယာချုပ်ငင်းရလို့ဟာဒီကာယနောမဲ့ကောတခုရီသောလားအကြောင်းဤတော့ပြီးပြီကိုဆင်းစိတ်ဆင်းရဲနေမှုရာမြတ်စွာဘုရားဟောထားတဲ့သတိဌာနီလာမယ်ကိုယ်စင်းစိတ်စင်းရဲတွေဆိုတာမကောင်းမှုလူတိုင်းသိတယ် သတ္တဝါတိုင်းပြီးကြကင်းကျင်ကြကင်းအောင်လို့ဘယ်လိုလုပ်ရမလဲဆိုနီလန်းကမရှိဘူးကိုတတ်နေကြတာအားလည်းထုတ်နေကြတာပါပဲကင်းအောင်လို့ဟောဆာလမိုးသိလို့ရှိရင်အစာကျွေးပူလို့အိုက်လို့ရှိရင်ရေမိုးချိုးအဲညောင်းညာပြောင်းလို့ကျမ်းမာရေးတွေပါလေလုံးစသည်ဖြင့်ပေါ်လေသေးတွေဝါတွေနဲ့လည်းမျိုးမျိုးပြည်ပြညာပါပဲကောင်းတဲ့ညာကောင်းအောင်ကိုဆင်းရဲတွေမဖြစ်အောင်စိတ်ဆင်းရဲတွေမဖြစ်အောင်ပါ တတ်နိုင်များတော့ပြုပညာလာတယ်ဒါပေမဲ့လို့အကုန်လုံးညင်းအောင်ကတော့မတတ်နိုင်ဘူးအကုန်လုံးညင်းတဲ့ဤကတော့ဘာလို့ဆိုဒီသတိဌာနီးပဲတဲ့သတိဌာနီးတိုင်းကျင့်သုံးသွားလို့ရှိရင်တော့သူကကြောင်းပြီးတော့လမ်းပါပဲတဲ့ဒီလမ်းတိုင်းသွားလို့ရှိရင်အဲပုစင်းစီစီတွေအကုန်လုံးညင်းသွားပါလိမ့်မယ်ကိုယ်စင်းညင်းတာတွေကိုညစွာပြတဲ့တက်ကဒိဋ္ဌ ယဟန်တော်ဤတရားထုတ်ကိုကြားသာခံရတဲ့ယဟန်အာထုတ်ကုန်နေနဲ့တရားပြီးတော့သွားတယ်အဲဒီမှာဒုက္ခဝေဒနာတွေခံစားရင်ခံစားရင်နဲ့တရားနှလုံးသားအာထုတ်ပြီးတော့ရာဓမေရတုကိုရောက်သွားကြတယ်ရောက်သွားတဲ့အခါလည်းငြိမ့်သွားတာပေါ့အဲဒီမှာနောက်ထပ်တစ်ခါလည်းဒီလိုဆင်းရဲတွေမတွေ့ရတော့တစ်ခါလည်းငြိမ့်သွားအဲစိတ်ဆင်းရဲငြိမ့်တာတော့အကြမ်းင်းတော့ လူယမနာသားတို့ဝတ္ထုတွေနဲ့ထုတ်ပြီးတော့ပြရတာ။ဒီကြမ်းဝတ္ထုကခဏခဏပြောရပါတယ်။အခုယမနာသားဆိုတာသူယမနာသားဆိုတာနာဝိယင်ထဲမှာတခါလေပျော်ဝဲခံပြီးတော့နေတော့နတ်သမီးအချွေရတစ်ထောင်ရှိတယ်သူသူပြိတ္တကပေါ့သူပြိတ္တကနာသမီးချွေရတစ်ထောင်ရှိတယ် 900ကပန်းမင်မော်တက်ပြီးပန်းခုလို့900ကအောက်ကပန်းသီကိုသူတို့အပျော်ပါလုပ်နေကြတာမို့လေပန်းကုန်းပြီးပြီးဒီကလာပန်းနေနှစ်ပါးကိုဆင်းပန်းကုန်းကလည်းအလုကပင်ပမလုံးမှာမဟုတ်ပါဘူးပျော်ပါပါပါပဲကားလိုက်ပြီးလိုက်ဆူလိုက်စားလိုက်တောက်လိုက်လို့လုပ်နေတာတော့လည်းမပြီးနိုင်ဘူးအဲဒီအနေမှာပန်းမောကနာသမီး900ကသုရိစေကြသွားလို့တိတ်သွားလားတိတ်သွား

အဲရှင်းဘဝပြုတတ်တဲ့အကုသိုလ်တွေကရှင်အဲ့ဒီဟာအကုသိုလ်ကဝင်ပေါက်ဒီမှာတိုးလာတာကိုဒီမှာဝင်လာတယ်အကုသိုလ်ကဒီမှာတခါတည်းဝင်လာတော့အဲ့ဒီအာယုန်လေးဆွဲလာမိပြီးသွားတော့မြဲစွာကြတာပဲဒီမှာကြောက်ကြကောင်းတယ်နတ်ပြည်ကနတ်ကြောက်ကြကောင်းတယ်လို့မနာကြောက်ကြကောင်းတယ်ဘယ်နည်းပဲချင်းဒီမှလည်းမဒီပါမှလည်းမဒီပြည်လည်းပဲမစဉ်းစားလည်းမစဉ်းစားဘူးဒီလိုပဲမိမိရောဘိုးအစနေနေတာကိုအဲဒီလိုနေနေရကုသိုလ်စိတ်ကဘာမှမရှိတော့ဒီကနေ့ကျတော့ အဲဒီမိမိရှိရပြုထားတဲ့အကုသိုလ်တွေရှိဘွားကပေါ်တယ်အဲဒီဘွားတော့နတ်ပြည်တော့ဟုတ်မှာမဟုတ်ပါဘူးနတ်ပြည်တော့အကုသိုလ်ပြုရသိမရှိဘူးအဲရှိသေးဘွားတွေပြုထားတဲ့အကုသိုလ်တွေပြန်ပြီးတော့ပေါ်လာတယ်တဲ့ပေါ်လာပြီးအဲဒီအာယုဆွဲပြီးပြသွားရင်ငရေတွေပါကြာသွားတာဖြစ်တဲ့ပြုံးနဲ့နှကြောက်တဲ့ကောင်းတယ်အဲ့ဒါအဲ့ဒီနာသနီးငါရကနေနေကြာတော့နာသားကြီးကတာမကြလို့ဘယ်ရောက်မှလဲလို့စဉ်းစားလိုက်တော့သူ့စိတ်ကြတယ်ငရေရောက်တယ်ညာတော့သင်ချမ်းသာတယ် သင်္ကြန်လာပြေးပြီးတော့သူတို့သိဆုံးသွားတာဟုတ်ကဲ့တို့အသက်ဘယ်လောက်နေအောင်မှာပါလဲစဉ်းစားတော့သူတို့သူ့အသက်ကလည်းသိမကြတော့ခုနှစ်ရောက်နေလို့ရှိရင်သူတွေတော့မယ်ဆိုတော့သူတွေရင်အဲ့ဒီလိုပဲနေရကြဘူးလားကြောက်ပါနေတယ်ရှိဒါမှသိကြောက်တယ်ကောင်းလားသူများအတွက်ကဘယ်လောက်ဝိသမကြီးကိုယ့်အတွက်ကသာကြောက်တယ်ကောင်းလားအဲ့ဒီမှာမနေရမနေရဖြစ်ပြီးသိမချမ်းသာဖြစ်တော့ညစွာပြဒနာလာပြီးတော့ကြောက်တယ် စိတ်များဖြစ်ပြီးတော့ဆင်းရဲတွေအကြောင်းပြုပြီးတော့လည်းစိတ်များကတုန်လှုပ်နေပါတယ်မဖြစ်သေးတဲ့ဆင်းရဲတွေအကြောင်းပြုပြီးတော့လည်းနောက်ရည်တွေးပြီးတော့လည်းစိတ်တွေကတုန်လှုပ်နေပါတယ်နေသဥဒ္ဒပတာမိတာစိတ်တာနေသဥပိကမိတာမနောအနုပ္ပန္နေသူကိစ္စေသူအထောဥပ္ပိတေသူသပါစေအာတိနုတ္တနုတ္တတတံတမေအခါယိဘုစီတော်ဘာနေလဲဆိုတာဒီကဣဒံစိတ်တိုင်းစိတ်သည် အနုပ္ပန်နေသူကိစ္စေသူစာမဖြစ်သေးတော့ဆင်းရဲမှုတို့ကြောင့်၎င်းဥပ္ပဒိတွေသူအထောဥပ္ပဒိတွေသူသာဖြစ်ပြီးတော့ဆင်းရဲတို့ကြောင့်၎င်းဒီရန်စိတ်တန်ဤစိတ်သည်နိစ္စံမြေဥပ္ပပတံတစ်ဖြတ်ဖြတ်နဲ့ထိလိုက်နေပါလိမ့်ရှင်ဗျာဒီရန်စိတ်တန်ဤစိတ်သည်နိစ္စံမြေဥပ္ပိကကြောက်လန့်နေပါသည်ဗျာ အနုတ္တသတံမထိတ်လာရဖြစ်သောအရသည်ဝါမထိတ်လာကြောင်ဖြစ်သောနိလနိသဆရာကြီးကဲရှိသည်ပညာမေကျွန်တော်ဟာပုစီတော်မင်းများသော ရှင်ပြရတဲ့အခါ၏ဟောကြားတော်မူပါရှင်ပြလို့နာဘာလက်ဆော်ပြောလျှောက်တယ်အဲဖြစ်ပြီးတဲ့ဆင်းရဲတွေရှိတယ်တဲ့သူ့ရဲ့အပေါင်းဖော်ဖြစ်တဲ့နာသမီးတွေ ငရေကြရောက်မိဒုက္ခရောက်လာတယ်ညာလာဖြစ်ပြီးတဲ့ဆင်းရဲတွေပေါ့ညာတိကျသနာခုနညာတိကျသနာမျိုးပေါ့ကိုခင်မင်းကြီးတဲ့ပုဂ္ဂိုလ်ရဲ့အတိဒုက္ခရောက်လာတယ်ညာတော့ပဲသိချမ်းသာမယ်စိတ်တွေအများကြီးနှလုံးမသားရမယ်ဖြစ်မဖြစ်သေးတဲ့ဆင်းရဲတွေလည်းရှိပါတယ်တဲ့မဖြစ်သေးတဲ့ဆင်းရဲတွေကကိုယ်တိုင်လည်းပဲနောက်ချွေရနေနဲ့တကွာခုနှစ်မြောက်ခြင်းနတ်ပြည်ကနတ်ဘဝသူတွေပြီးတော့အလားတူပဲငရေကြဖို့အကြောင်းရှိနေပါတယ် အဲ့ဒါတွေအကြောင်းပြုပြီးတော့စိတ်ဟာဆိုတဲ့တည်ငြိမ်မှုမရဘူးအမြဲတမ်းထိတ်လာတယ်လမ်းလည်းလမ်းကြပေါ့အခုလောကမှာတောင်မှသဇုံတရားဘေးတော့ကရောက်တော့မယ်ဆိုရင်သိကြဝတာနမနာကြောက်ကြကောင်းတာပေါ့သိပဲအဲ့လိုရတော့မယ်အေးသေးသေးမနေနိုင်တော့အဲ့ဒါလိုပဲအဲ့ဒီနာမှာလဲသိတရားခဏမငြိမ်မဲ့သိတဲ့တစ်ချက်တည်းနဲ့လန့်နေပါတယ်ပြီးတော့ အဲ့ဒီတော့မလနဲ့အရတေသရှိရင်သွားနေခြင်းပါလေမလမလအောင်သာခွေတားမြင်နိုင်တဲ့နီလာများရှိရင်လည်းမြတ်စွာဘုရားညွှန်ကြားပါတဲ့ဒီနီးလေးတွေ့ခြင်းပါလေလာလျှောက်တာပေါ့လောကမှာဘုရားလည်းဟောတယ်မဖြစ်တာဖြစ်တာတော့ပြောတော့လူတွေလိုရှိနေတာကဟုတ်လား လက်နဲ့တို့ပေးတာနဲ့တခါလဲမရှိကြိုက်နေတဲ့ဥစ္စာတို့ပြီးဓာပြီးသနာပြီးတော့ပါတော့ဒီလိုဟာတွေလူကြီးညတာကိုနော်ပေးရတယ်ရင်းတဲ့ဥစ္စာလူကြီးညတယ်အဲ့ဒါလိုပဲအခုစိတ်နှလုံးမတုံမလုံးမကြောက်ရတဲ့စိတ်မဆင်းရတဲ့ဤကလေးကိုစိတ်ဆင်းရပြီးတဲ့ဤပေါ်တော့ကောင်းတယ်သိသိရပြီးတဲ့နေရာအကောင်းဆုံးပဲအဲ့ဒါသူကလူချင်းလို့ကြောက်တယ်သိသိရပြီးတဲ့နေရာ ရတော့စိတ်မစင်းရဘူးဆိုရင်သိနေရကြမှာပေါ့ကွာဘာနဲ့ဘာပဲဖြစ်ဖြစ်စိတ်ကမစင်းရဘူးဆိုရင်နတ်နေရကြမှာဟာဘုရားရဟန္တာတွေမှာစိတ်မစင်းရဘူးကိုကတော့ရုပ်ကိုယ်ကရှိနေတော့ကိုမာတော့ကိုစင်းရကတော့သင်ရှိတာပါပဲညောင်းကြကြည့်ညောင်းမှာပဲပူကြကြည့်ပူမှာပဲနာကြကြည့်လည်းနာမှာပဲကိုကတော့ဒါမှမဟုတ်စိတ်ကသူမစင်းရဘူးဘာမှမဖြစ်ဘူးစိတ်ကသူကငါမှာ မကောင်းတာတွေလည်းတွေ့ရတယ်ဆိုပြီးစိတ်မပြည့်ဘူးစိတ်မငြိမ်ဘူးစိတ်မပူဘူးဘာမှမဖြစ်ဘူးစိတ်နေကြတယ်အဲအဲ့ဒီတော့စိတ်ဆင်းရဲခြင်းနဲ့ညီလေးရှိရခြင်းလူကျင်ပါတယ်လို့ဆိုမြတ်စွာဘုရားစိတ်ဆင်းရဲခြင်းနဲ့ညီလေးဟောတာပဲနိညာတရာကုသာတပတာနိညာတိန်တိယသံဝရနိညာတရာသဗ္ဗနိတေကအသုတေဘသမိပါဏိနံ ဒေဝဗုဒ္ဓနာကဘုဇာဘောရိယာအရိယာမညာခြင်းကိုအရိယာမဲခြင်းကိုမြတ်စွာဘုရားကျင်ထား၍ပါဏိနာတတ္တဝါတို့ဤသူထိန်ချမ်းသာချမ်းသာတွင်ကိုအဟံငါပြာပိနာပါတာမိမြင်တော်ဘောရိခေါ်တဲ့အရိယာမဲအခြင်းရှိတယ်အရိယာမညာခြင်း အဲဒီအကျင့်မကျင့်ပဲနဲ့ကတော့ဖြစ်ဘူးတဲ့ဘဂဝါရီဆင်းရဲကင်းကျင်တဲ့ကျင့်ကျင်တဲ့ဆိုရင်ဒီကျင့်ကျင့်ရလိမ့်မယ်ဒီကျင့်ကျင့်မှပဲပြီးမယ်ယောဂဝေဒနာဖြစ်လို့ရှိရင်ကြောက်စီရတဲ့စေသားမကြောက်မှုလို့ခေါ်တယ်ဒီစေသားမကြောက်မှာပဲဒီစေမသားရင်မကြောက်ဘူးဆိုရင်ဒီစေသားမသားလို့မဖြစ်ဘူးရသကြလက်တည်းကဆရာဇီဝကဆိုတာရှိတယ် သာနာပိသောတာမင်းကသူ့မှာယောဂဝေဒနာရှိတော့အဲဘိန်းသာရမင်းကြီးစီကိုဘိန်းသာရမင်းကြီးစီကိုသူကဆရာတောင်းတယ်ဆရာကြီးကတွတ်ပေးပါဘိန်းသာရမင်းကြီးကတွတ်လိုက်တွားရတော့ဟိုရောက်တော့သာနာပိသောတာမင်းကြီးရောက်သာနာပိသောတာမင်းကြီးရောက်တော့ဆရာကြီးကသူယောဂအကြောင်းကဲခတ်ကြည့်လိုက်တော့ ယောဂဖြစ်တဲ့အကြောင်းလည်းသိယောဂပြောက်ခုအကြောင်းလည်းသိပြီးတော့သူကဘာပြောရလဲဆိုမြစ်တာမင်းကငါတဲ့ထောဘတော့မကြိုက်ဘူးတဲ့ဥစ္စာဘာပဲဖြစ်ဖြစ်တဲ့ထောဘမပါတဲ့သေးပဲငါတိုက်ပါတယ်ငါဒီနေ့ရတယ်ဘာနဲ့တိုက်တိုက်တဲ့ဥစ္စာငါယောဂပြောက်မြင်သာကုပြီးတော့ဆရာစီကလာကြည့်သူယောဂကထောဘပါမှပဲပြောက်ထောဘမပိုင်းဘယ်နည်းမှမပြောက်နိုင်ဘူးခက်တာပဲဒီဥစ္စာထောဘမပိုင်းသူကလည်းထောဘလည်းပဲသူမကြွေးပါနဲ့ဆိုတယ် တော့ပါလေသိပြီးပါတော့မှမပါရင်သူယောဂါကြောက်ဘုံမကြောက်နိုင်ဘူးသူစားတော့အဲဒီတော့ဆရာကြီးကဆရာစလာကတော့ကအကျင်းပါပါတယ်ဒါတော့ကောင်းပါပြီဆိုပြီးတော့သူကဘာမှမပြောဘူးသောဘပါလေသိပဲသောဘအနံ့အရသာတွေအကုန်လုံးကြောက်အောင်လို့တခါလဲသူချက်သောဘအနံ့အရသာတွေဘာမှကိုမရှိအောင်လို့သူကတခါလဲချက် အဲဒီသိကြည့်ရင်တော့နားကြည့်လို့သလောစားကြည့်လို့သလောသောကပမန်းတော့မသိရတော့ဘူးဒီဥစ္စာကတော့ဒီလိုလုပ်တာတော့ဒီဆရာတဲဆုံးတယ်အခုလည်းအနောက်နိုင်ငံကဆရာတွေတော်ပါတယ်ဆိုလို့လည်းသူတို့လည်းအတွင်းကဘယ်လိုပဲခါနေပြင်ဘက်ကဗားရညာတွေနဲ့ပုတ်ထားတာသူကဟွယ်သူကစားတာသိမဆုံးပိုက်တဲ့ကြောင်ကဘယ်နဲ့နေနေသူကပါဇတ်တော်မဆုံးသူတို့လုပ်နေတယ်အဲဆရာဒီကတော့ဒီသိအလုံးတော်မူကတော့ရေချက်တာပဲအနမနာမှုတဲ့သောဘနာမနာရဘူး သောဝါရတာမပေါ်ရဘူးလို့ချက်ချက်ပြီးတော့အဲ့ဒီသေးကိုသူကပေးဒါပေမဲ့လို့ဒီသေးကတဲ့စားလိုက်လို့ရှိရင်စားတော့သူမပြီးဘူးတဲ့ဒါပေမဲ့လို့သူကအစာအိမ်ကမကောင်းတဲ့ပုဂ္ဂိုလ်ဆိုတော့ကြတော့အစာကလေးလေးပါလေကျူတဲအောင်ပါဘူးလေကျင်တဲအောင်မဲတဲ့လေကျင်တဲတဲ့ခါကျတော့ဒီသောဘကအနန္တလေးငယ်ဆက်သူကနာလို့ရှိရင်တော့ဒီမင်းကလည်းသိုးရသိုးပါပြီနဲ့ဒါကသတ်ပြစ်သတ်ပြစ်ပဲတဲ့ပြောစောစောကလည်းပြောတာ ရှင်မင်းကြီးရဲ့ကျွန်တော်တို့ဆရာတွေဆိုတာကတော့အမှန်အရေးကြီးပါတယ်ကိစ္စကတော့သွားရင်လို့ရှိရင်ရုပ်ကလေးဆိုသူ့အချိန်ကျသွားတယ်တဲ့ဒီအတားအဆီးမရှိမှဖြစ်မှာတဲ့အဲဒါတကားတွေပါလေဆိုလဲဘယ်ကဆွဲဆွဲဆရာစီကဆိုရင်လည်းအစီတာမရှိအမိန့်ထုတ်ပါပြီးတော့ကိုညံညံသွားပြီးဆေးတွေပါတယ်လေကြာအောင်မှရှိသေးတယ်ယောဂါမသေးဘူးတဲ့တို့က ဒါတော့ကိုသူအချိန်မမီလို့ရှိရင်ဒါမဖြစ်ဘူးလေဒါတော့ကိုအလိုရှိတဲ့ရင်ရထားလည်းပဲဘာဖြစ်ဖြစ်ကြာစီကအလိုရှိရင်တခါလဲယူသေးဒါလည်းမိတ်ထုတ်ပါပြောတာတော့ပြောထားပြီးတော့ဒါမိတ်ထုတ်မင်းကမသိဘူးပေါ့လေတရားတော့တရားကြံတယ်လို့ကတော့အဲဒီတော့ဒါနဲ့အဲအမိထုတ်တာတော့အဲဒီမှာသူ့မှာဟိုသိနေဆင်းအမှန်တရားနဲ့ဆင်းတယ် သင်ကသူကယူဇနာယူဇနာ90လောက်ပေါ်တဲ့သင်ရှိတာမနေ့ကကြီးဆိုယူဇနာ90လောက်ပေါ်သွားတယ်သင်ရှိအဲ့တော့အဲ့ဒီသင်ကိုတခါတည်းသူကယူယူပြီးတော့ကသေးလက်တိုက်ပြီးတော့သူကဒီသင်စီးပြီးတော့ထွက်သွားတာပဲဒီသင်စီးပြီးတော့ထွက်သွားတယ် သူကအမိန့်ကထုတ်ထားတာဘယ်သူမှအတားသိမရှိဘူးသူစင်ဒီစင်သိသွားတယ်လို့ဘယ်သူမှလည်းသူ့အပြစ်မတင်ဘူးသေးသွားကြတယ်အောင်မေ့တာဟုတ်တယ်သူကသူကစင်တခါလည်းပြီးပြီးတော့ထွက်ထွက်သွားတော့နောက်တော်တော်ကြာတော့သူကတနာရီတနာရီလောက်နေတော့နေမှာပေါ့သူကလေကျင်ကတက်လာတာကိုလေကျင်တက်တော့သောပါပါတော့ဟာဒီဝကဆရာတော်တော်မိုက်တဲ့ဆရာပဲငါသောပါထိတိုက်သွားဆရာမိုက်တဲ့ဆရာတွေဒီဆရာတော့ခေါ်ကြခေါ်ကြဆိုတော့ဆရာမရှိတော့ဘူးတဲ့ဆရာဟို စင်စီးပြီးတော့ထွက်သွားအာစင်စီးထွက်သွားလို့ရှိရင်ကဲငါရှင်းပြန်တော့ရှိသေးဆိုရှင်းပြန်တော့ဆိုတော့ဟိုသူအမတ်တယောက်ကရှင်းရှင်းပြန်တော့သူကဆင်းတဲ့တောင်ပြန်နေသူကအဲ့ဒီလူကလည်းဘဒူးနဲ့ရဆိုတော့သူကတဲမြန်နေပြောသူကယူဇနာတရားတော့တော့သွားနိုင်တယ်ကဲလိုက်ပါလိုက်ပါနဲ့သူကလည်းအားရကောင်းတယ်ပခေါ်ရခေါ်ပဲဒီဥစ္စာဆိုတော့သူကလိုက်သွားလိုက်သွားတော့ဟိုကြတော့ပေါ်တာမင်းကြောင့်မှားလိုက်သေးတယ်မင်းနော်ဆရာဆိုတာကမ္မပရိယေမြတ် ဘာမှသူကြွေးတာမသားနဲ့ပြင်းဒီခေါ်တာခေါ်ပဲသူ့ကိုဟိုရောက်တော့တွေ့တာကိုဟိုကရှင်တော်သိဉဏ်တာကိုဆိုဆင်းနေပြေးတဲ့ဥစ္စာကမလို့သူကမီးနေခေါ်တာမီးမီးနေတော့အကျိုးကြောင့်ပြောတယ်ဆရာတဲ့ဒီကိုဒီဝိညာဉ်ကထုတ်လိုက်လို့တဲ့ခေါ်ခိုင်းလို့လိုက်တာပဲဒီကွာကောင်းပါလေကျမ်းပါပေါ့တဲ့လာတာပေါ့ကိစ္စမရှိပါဘူး ငါတွေမှာစားလုံးတော်တုံးသွားတယ်ခဏဆိုင်ပါအောင်ဆိုပြီးတော့သူကစားတောင်းနေဇီးပူစီစားနေဇီးပူစီစားပြီးတော့ရေလေးတောက်ဇီးပူစီစားရေလေးတောက်လို့တောင်းရင်တော့လည်းအေးမင်းမင်းလည်းဇီးပူစီစားအောင်မလားလို့ပြီးတယ်ပြီးတော့ပြီးတော့ကဟိုကဟိုကတကကာကဆိုတဲ့အမကဒီလေသူလည်းစားနေဒါတော့ဘာမှဖြစ်မှာတော့ဟုတ်ပါဘူးဆရာပေးတာစားအောင်မှမစားဘဲနေလည်းမကောင်းဘူးဆိုပြီးတော့စားတာပေါ့ဗျာဆိုပြီးတော့ဒီမှာဇီးပူစီသူက စတာဘောဆိုတော့ဒီလူကြီးတိုင်းပြေးတာဒါပေမဲ့တော့ဆရာသုံးတော့ရတယ်တဲတဲမှာသူပါတယ်ပြောတယ်ဆီးရီးဖြစ်တာအဲ့ဒါလေးထည့်ပြီးထည့်ပြီးတော့ဘာမှများမှာမဟုတ်ပါဘူးသူဆီရတော့သုံးပုံရတယ်သာကသူလည်းမကတခါလဲစားတယ်စားလို့မကြခင်လည်းတခါတော့ဗိုက်ထဲရောက်တယ်ဆိုတာနဲ့တခါတော့ဝန်းခဲ့တော့တာပဲစားတယ်ဂလဟောဝန်းနေရှော့ရတဲ့တခါလဲလူကမလုံးနိုင်ဘူးအမှန်တရားကောင်းတဲ့ဥစ္စာ ဒီတိုင်းဆိုလို့ရှိရင်သူဆွဲခေါ်သွားရင်လက်ရပါတကားလည်းတလဟောဝန်နေတက်တာတကားလည်းမလုံးနိုင်ဘူးဆိုတော့အဲ့တော့ပါဟာဒါကာကမကပြောတယ်ဆရာဒီလိုဆိုလို့ရင်ကျွန်တော်ပြေးပြေးပဲပြီးတော့မလားကျွန်တော်အသက်မှာရှင်းမရှင်းမတော့မလားဒီသားရှိပါဥပါဒမင်းလည်းရှင်းမှာပါပဲဆိုမင်းတို့မင်းလည်းပဲဒါပဲဆိုရင်တော့ဘာမှဖြစ်တော့ယောဂလည်းပဲကြောက်ပြီးတော့ ပြောကလည်းပြောကိစ္စမရှိဘူးမင်းလည်းပဲဟောဒီဆင်ကြီးမင်းပြန်ပြီးတော့ယူသွားငါလည်းပဲငါငါငါငါသွားတော့မယ်ဆိုပြီးတော့တခါတည်းသူကကြားပြောပြသွားတာတော့နှုံးလို့ရှိရင်လည်းမင်းရဲ့မင်းကနှကြနေတယ်ငါသတ်ချင်သတ်ချင်ပါလေပြောလို့မဖြစ်ဘူးဆိုတော့မှမင်းမပြန်တော့ပြန်တော့တယ်မှာဟိုလူလည်းပဲပုံမှန်ဖြစ်ပါဘူးကွာတဲကောင်းနေသေးတယ်မင်းလည်းပဲတခါတည်းရောက်လာကြောက်သေးတစ်ခွက်ပဲကြောက်ကြောက် ကြောက်တော့သူကနောက်တော့ကျေစုတင်တယ်နောက်တော့နောက်တော့တခါဆရာပူကောင်လို့တခါခေါ်သေးတယ်မသွားဘူးဗျာဆရာပူကောင်လို့ခေါ်တယ်သူမယုံမသွားကောင်းခေါ်တာပါပဲကောင်းခေါ်မသွားဘူးဗျာအဲဒီလိုအဲဒီမှာဒီပြောလို့ရင်ကတော့ဒါပါပဲအဲဒီပိဿဒမင်းဟာသန္တာပိဿဒမင်းဟာသူဖြစ်တဲ့ယောဂါကထောပမပါရင်ကြောက်ကုန်ပြောင်းနေပြီးဒီဒီထောပပါတယ်သေသားမှကြောက်အဲ့တော့ဒီသေးကို ဆရာကဒီဆေးပဲတက်ရတယ်တနည်းနည်းနဲ့သူတက်ရဒါလိုပဲအခုသတ္တဝါတွေကဆင်းရဲကင်းညင်ရတယ်ဆင်းရဲကင်းညင်ရတဲ့မြတ်စွာဘုရားကပါလဲဆိုဟောဘောဓိဆိုတဲ့အရိယာမဉ္ဇဉ်အကျင့်တဲ့ဒီကျင့်ကျင်ထားပြီးတော့ဒီကျင့်မကျင့်မဲနဲ့တော့မဖြစ်ဘူးတဲ့ဒီဟာလိုရမယ်ဟုတ်လားသောဘပါလို့မကြိုက်ဘူးလို့မတော့ဖဲနေရင်ယောဂမပြောက်တယ်လို့ပဲဒီကျင့်ကတောင်းလေးပါလေကြည့်ရမှာ မကျင့်နိုင်ပါဘူးဆိုရင်အဲ့ဒါတော့ဆင်းရဲတော့ပြီးမှာမဟုတ်ကြောက်မှာမဟုတ်ဘူးဒါတော့တရားတွေကြိုက်လို့ရှိရင်လည်းမကျင့်ကြတဲ့ပေါ်လေဒါရှိတာပဲကွာဘုရားကတော့ဒါအကျင့်ပဲသူကဒီဝဗုဒ္ဓနာသဗောဓိဘုဇာဗောဓိယာဗောဓိညာအကျင့်ကိုအညတတပိတွားကျင့်ထား၏ပါဏိနာပတ္တဝါတော်၏သူထိန်ချမ်းသာရချမ်းသာခွင့်ကိုဟာငါဖျားသည်နာပတာမိမြင်တော်မူဒီမြင့်ကြီးနဲ့ချမ်းသာနိုင်မယ်ကြီးမရှိပါဘူးတဲ့အခုလောကမှာတော့ချမ်းသာတဲ့နည်းတရားခေါ်ကြတယ် ဟာဘုရားသခင်ရဲ့အဆုံးအမဩဝါဒသာလိုက်နာဘုရားသခင်ကကောင်းကင်ဘုံကိုကယ်တင်လိမ့်မယ်ဆိုပြီးဒီလိုလဲဟောရတာအဲ့ဒါသူတို့ဟောတာတော့ကောင်းတာလားဒီလိုနည်းကမရှိဘူးသူကမရှိတဲ့ဥစ္စာတွေဟောနေတာကောင်းကင်ဘုံမှာအများအားမအိုမနာမသေးပဲနဲ့ပြင်းခါသိကြီးတာရှိမှမရှိပဲသူတို့ဖြစ်ချင်လို့သူတို့လိုရှိတာလောက်ထားတာကိုသူကသူတို့လိုရှိတာလောက်ထားတာအဲ့ဒီဘာသာမျိုးမျိုးတွေကဒီလိုပဲကိုကြက်ရတွေကိုလူတွေသဘောကျအောင်လို့ ကြိုက်လုံးလေးတွေယူပြီးဒီကလာသူတို့ဘာသာလေးတွေဝါဒဖြန့်တာတယ်တကယ်စင်စင်အားတော့မရှိပါဘူးတဲ့သာသနိတညာနဲ့အားလုံးသောလောကဓာတ်တွေကိုဖြန့်ပြီးတော့ကြည်ဘောရိညာအကျင့်မကျင်မဲနဲ့ဆိုရင်တော့ဆင်းရဲငြိမ်းတာမဖြစ်နိုင်ဘူးတဲ့ဆင်းရဲငြိမ်းတာကဒီအကျင့်ကျင့်မှပဲငြိမ်းမယ်တဲ့ဒါမှမဟုတ်ဒီအကျင့်ကိုရှင်းရတယ်သောတာဘုဒ္ဓရိတာကျင့်နေတာကိုကျင့်နေရတာ မကျင့်ဉဏ်လုံးဖြစ်ဘူးမကျင့်ဉဏ်လုံးပဲလို့ကျင့်ရမှာပဲသိရငင်းရင်ကျင့်မမငင်းရင်တော့မကျင့်နဲ့လားပဲနိညာတရိန္ဒိယသံဝရအိန္ဒိယသံဝရအိန္ဒိ6ပါးအိန္ဒိ6ပါးကိုစောင့်စည်းခြင်းကိုအိန္ဒိယသံဝရအိန္ဒိ6ပါးစောင့်စည်းခြင်းမှုကိုအညတ္တသစ္စာကျင့်ထား၍ဗန္နံပတ္တဝရိသုတိန်ချမ်းသာချမ်းသာကိုမဟာငါပြသေနာပတ္တာမိမြင်တော်မူ အိန္ဒိယသံဝရဒီနေ့6ပါးတောင်းစည်းတဲ့ခြင်းမျက်စိကမြင်တိုင်းမြင်တိုင်းမြင်ရတဲ့အာရုံနဲ့စပ်ပြီးတော့လောဘဒေါသမဖြစ်အောင်ကြည့်ရမှာပါမြင်ရအာရုံတွေကောင်းတယ်ဆိုတဲ့နှလုံးသွင်းမဲ့နဲ့မြင်ုံမျှတွေရတမ်းပြီးတော့ကျင့်နာကကြားတယ်နှာခေါင်းကနားနဲ့လျှာကရတာစတဲ့ကိုယ်ကတွေ့ထီတဲ့စိတ်ကူးစဉ်းစားကြံနေတဲ့လောဘဒေါသတွေမဖြစ်အောင်လို့ဒီခါလဲသိုံသိုံညာလေးတွေကြည်ပြီးတော့အောင်လို့ကျင့်ရတာ ဣတိယသံဝရသီလာအဲဒီအင်းသေး6ပါးမှာကိလေသာပဲဖြစ်ရောက်စောင့်စည်းမှုပဲကျင့်ဒီအကျင့်မပါဘဲလည်းဖြစ်ဘူးတဲ့ဒီအကျင့်ကျင့်မှာပဲဆင်းရဲခြင်းပဲတဲ့ဆင်းရဲခြင်းဒီအကျင့်အကျင့်ရလိမ့်မယ်နိညာတရာဘုဇာတပတာနိညာတရိန္ဒြိယသံဝရဒေဝဗုဒ္ဓနာသာ ဘုဇာဘောဇေဘုဇာဘောရိယာဘောရိညာကျင့်ဟုဆိုဘောရိညာကျင့်ကို၎င်းတပသာချိုးကြံသောအကျင့်ကို၎င်းမြတ်တော်တပိတော်ကျင့်ထား၍ဗန္နသတ္တဝါတို့၏သူတင်ချမ်းသာအချမ်းသာခြင်းကိုအာငါပြသည်နာသမနုပါဒာရင်မြင်တော်မူအိန္ဒိယသံဝရာအိန္ဒိ6ပါးတို့၌ကိလေသာမဖြစ်ပွားရအောင်ဆောင်စည်းတော်ခြင်းကို အညတတပိတဝကျင်ထား၍ပါဏပတဝတော်ဤဘုရင်ချမ်းသာချမ်းသာခြင်းဝဟံငါပြဒနာပတမိမြင်တော်မူသဗ္ဗနိတေကအလုံးစုံသောတရားတို့ကိုဆွတ်လွတ်ရာဖြစ်သောနိဗ္ဗာန်အညတကျင်ထား၍ပါဏိနာပတဝတော်ဤဘုရင်ချမ်းသာချမ်းသာခြင်းကိုဟံငါပြဒနာပတမိမြင်တော်မူလုံးစုံသောတရားတွေဆွတ်လွတ်ရာနိဗ္ဗာန်တရားရှိတယ်အဲ့ဒီတရားတွေအကုန်လုံးဆွတ်လွတ်နိုင်မှ ဆင်းရဲကြီးမယ်ရုပ်တရားနာမ်တရားခန္ဓာ၅ပါးတရားဒါတွေအကုန်လုံးဆွန့်လွတ်နိုင်ပါတဲ့ဒါတွေအကုန်လုံးမဆွန့်လွတ်နိုင်မဲတဲ့ဒါတွေတော့ကောင်းသေးရဲ့ဒါတွေတော့ကြံ့ကြီးရဲ့ဒီလိုတော့ဖြစ်ချင်တယ်ဆိုရင်အဲ့ဒါမရဘူးတဲ့တချို့ကဒီလိုရှိတာကိုမိုးမနာမသေးတော့လည်းပဲနေတင်တယ်ဒါပေမဲ့လို့ဒီ ကိုယ်နဲ့ခန္ဓာနဲ့ယုံနဲ့နာနဲ့ဒီလိုတော့လည်းသူကရှင်းနေတာကိုယုံနဲ့နာနဲ့ရှိပြီးတချို့ကဒါရင်တော့မကောက်ဘူးသားတဲ့သမီးတွေချွေရံပြိဿတွေနဲ့ကိုနေရှင်သေးတာကိုနိဗ္ဗာန်ရောက်ပြီးတော့ရောတစ်ပါးယူလို့နေရှင်တာကိုအဲဒီလိုနိဗ္ဗာန်လိုရှိကြတယ်အများကအဲ့ဒါသဘောကျတယ်ယုံနာသင်္ခါရတွေငြိမ်းသွားတဲ့နိဗ္ဗာန်နဲ့ယုံနာသင်္ခါရမငြိမ်းမဲနဲ့ဒီလိုပဲတပြောတစ်ပါးကြီးတနည်းတနည်းတစ်ဌာနမှာဘုံမိမ္မာနေတဲ့ခါလေးနေရမယ်ဆိုရင် အဲ့ဒီအဲ့ဒီသွားကြမှာဟိုသွားကြမယ်ယူနာသင်္ခါရငြိမ်းပြီးသွားတယ်ဆိုတာတည်းမတို့ချင်းကြဘူးတည်းမကြိုက်ကြဘူးသူစားအဲယူနာသင်္ခါရတွေနဲ့တခါလဲယုတ်အကောင်ထဲနဲ့ကြပြမိန်းမနဲ့ဘုံသနာထဲတရနဲ့အဆွေတွေအမျိုးတွေနဲ့ကြော်တော်ပါကြီးနေရတယ်ဆိုတဲ့ဟာသဘောကျကြတယ်ဟောကြတယ်ဘုရားဘာသာမဟုတ်တဲ့ပုဂ္ဂိုလ်ရဲ့အဲ့ဒီနိဗ္ဗာန်ကြီးလည်းပြောကြတာဘုရားဘာသာထဲမှာလည်းမဟာယာနကအဲ့ဒီနိဗ္ဗာန်ဟောတာ မာယာနာနိဗ္ဗာန်အဲ့ဒါမျိုးပဲတဲကောက်ဘူးပုံမှန်တကားသူသူနိဗ္ဗာန်မှာတကားနိဗ္ဗာန်ကနိဗ္ဗာန်မှာတကားရှိတဲ့သစ်ပင်တွေကလည်းဒီမှာမရှိတဲ့ဒီမှာဒီမှာတကားမမြင်ဘူးတဲ့သစ်ပင်မျိုးတွေအမှန်ကောင်းဆိုတော့ရှူရီပါတယ်တကားဝင်းဝင်းဝင်းတောက်သစ်ပင်တွေကလည်းအမှန်ကောင်းဥယျာဉ်ကအမှန်ကောင်းတကားအပိတွေပါတယ်လည်းအမှန်ကောင်းဒါအဲ့ဒီမှာရှိတဲ့မြစ်ကြီးတွေပါတယ်လည်းသိပ်ပြီးတော့သာသာရာရှိတယ်ဆိုတော့အမှန်ကောင်း ဘုံမိတ်မကြီးကလည်းတဲကောက်တယ်လေမိပါမိပါအတကောက်ပဲချီးကျူးထားတယ်အဲဒီမာယာနာမာယာနာဘုဒ္ဓဘာသာကဘုဒ္ဓဘာသာပဲသူလည်းမာယာနာကိန်းကနိဗ္ဗာန်ကအဲဒီလိုဟာကိုဟောတာအဲဒီနိဗ္ဗာန်ကိုသဘောကျကြတယ်ဒါမဖြစ်နိုင်ဘူးတဲ့အလုံးစုံသောယုံနာသင်္ခါရတရားတွေမချုပ်ငြိမ်းမဲနဲ့ဒါတွေကိုမစွန့်လို့ပဲနဲ့ဆိုရင်တော့ဆင်းရဲကပညာမငြိမ်းနိုင်ပါဘူးတဲ့ရုပ်ရှိရင်ဖြင့်ရုပ်ရုပ်မိပြီးတော့ဆင်းရဲ နာကြည့်ရင်နာမီပြီးဆင်းရဲဖြစ်ရမှာပဲဓမ္မကြီးမှလည်းသူ့ဆရာတော်ကြီးရဲ့အဲဒီလိုသဘောကျတယ်ရှိတယ်ခန္ဓာ၅ပါးကငြိမ့်သွားပြီးတော့နိဗ္ဗာန်ရောက်တော့တဲ့ခါတယ်အတ္တကရှိနေတဲ့အဓိပ္ပာယ်မျိုးလို့ခါတယ်ယုတ်ထူးနာလူနဲ့ဆိုတာဟုတ်ခါတယ်တချို့ဆရာတော်ကြီးကဒီလိုယူလာလို့အဲ့ဒါနဲ့ဟိုမော်နေမှာရှိတဲ့ဆရာတော်ကြီးတွေပါသူလည်းရှိပါသေးတယ်ဆရာတော်ကြီးတွေကကတော့ဆုံးဖြတ်ပေးတယ် ရုပ်ထူးနာလို့ရှိရင်တဲ့နိဗ္ဗာန်မှာရုပ်ထူးနာလို့ရှိနေလို့ရှိရင်ဇာတိအထူးလည်းရှိရမယ်တဲ့သရာအထူးရှိမယ်တဲ့ဟုတ်လားယာရီအထူးမရဏအထူးသောကပရိဒဝဒုက္ခဒေါမနသာအထူးကိုရှိကုန်မှာတဲ့ဥစ္စာဟုတ်လားအခုလူကြီးကဟာကျတော့မဟုတ်ဘူးပေါ့လေဒါကြတဲ့ဘဝရဲ့ဖြစ်မှုကလည်းတွေးကြည့်ရမှာသူအိုမူလည်းတွေးကြည့်ရအောင်ပဲလေသူအိုတော့အိုရအောင်မှာပဲနာမှုလည်းကြည့်ရအောင်မှာပဲသေးလည်းသေးရအောင်မှာပဲလေဒီမှာ အထုကိုသူကအထုပေးရမယ်စွဲရည်ကူဆွေးမှုတွေကလည်းအထုတွေငိုကြွေးမှုတွေကိုစဲစိတ်စဲတွေအကုန်လုံးရှိကုန်ပါတဲ့ဒီဥစ္စာမဟုတ်တဲ့ဥစ္စာကြီးယူထားတာပဲတဲ့မဖြစ်နိုင်တဲ့ဥစ္စာကြီးတွေသူကပြောတယ်အဲယုံနာသင်္ခါရတွေအကုန်လုံးဆွလွတ်တဲ့နိဗ္ဗာန်တရားရှိတယ်အဲဒီနိဗ္ဗာန်တရားကိုဖယ်ထားပြီးတော့ဆိုရင်တော့ဒီနိဗ္ဗာန်မရောက်ဖဲနဲ့တခြားနည်းနဲ့ဆိုရင်တော့ဆင်းရဲခြင်းတော့ဖြစ်နိုင်ပါဘူးလို့မြတ်စွာဘုရားအနိမတ္တဟောတယ်ဒီဝဗုဒ္ဓနာတာ ဘုဇာဘောရိယာအရိယာမညာခြင်းကိုအညာသာသတိတော်ကျင်ထား၍၎င်းတပ္ပသာချိုးချမ်းသောသမဗရာလုံလာဝိရခြင်းကိုညတာသတိတော်ကျင်ထား၍၎င်းအိန္ဒိယသံဝရာအိန္ဒိ6ပါးတို့နဲ့ကိလေသာနဲ့ပြပွားအောင်ဆောင်စည်းခြင်းဤဟူသောအကျင့်ကိုညတာသတိတော်ကျင်ထား၍၎င်းသဗ္ဗနိတေကအလုံးစုံသော ယုံနာခန္ဓာတို့ကိုဆွံ့လို့ရသည်သောနိဗ္ဗာန်ဝိညာတဆိုတော့ရှင်သာယော၎င်းပါဏိနာပတ္တဝါတို့၏ဒုတိယချမ်းသာသမာဓိကိုအာငါပြပိနသမနုပါဒာမိရေလုံးအဲဒီဒေသနာဟောတာအဲဒီဒေသနာဟောတော့ဒီဒေသနာနာရင်နာရင်နဲ့တခါလေနှလုံးသွင်းပြီးတော့သောတာပန်ဖြစ်သွားတယ်အဲဒီအဲဒီသူယမနာလာချွေရပြိတ္တတွေနဲ့သောတာပန်ဖြစ်သွားတယ်တဲ့ဒီထဲမှာ သမဗရာဝိရိယနဲ့အိန္ဒိယသံဝရအိန္ဒိ6ပါးကစောင့်ကြည့်လိုက်တော့ဓဝါ6ပါးအဲလောဘဒေါသတွေမရှိအောင်ညုံညကြရုံညနဲ့ဒီအောင်အလုံးစုံလိုက်တော့ခုနအရိယမညာခြင်းကဖြစ်ပေါ်လာတာကိုအရိယမညာခြင်းဖြစ်ပေါ်လာတော့ခုနအဲအလုံးစုံကိုဆွန့်လို့ရဖြစ်တဲ့နိဗ္ဗာန်ကမျက်မှောက်တွေ့တော့သူထဲမှာအကျင့်တွေကုန်ပါလာတယ်တူတူလေးဟောအဲ့ဒါနဲ့ သောတာပန်ဖြစ်သွားတယ်တဲ့သောတာပန်ဖြစ်သွားတော့မူလကဖြစ်နေတဲ့စိတ်လုံးမသာမှာမရမှုတွေအကုန်လုံးကြီးလာတာပေါ့လေသူပယ်လေးပါးကြောက်ဖို့လည်းမရှိဘူးသူတွေပြီးတော့လည်းနတ်ပဲပြန်ဖြစ်ဖို့ပဲရှိတော့တာအာမောမှာဒါလည်းငြိမ်းပါတယ်အဲတော့ဆင်းရဲကြီးမြင်လို့ရှိရင်ဆင်းရဲကြီးနဲ့ဒီကတော့ကိုကြီးကတည်ထားလိုက်လို့ရှိရင်ဒီနေ့ဆင်းရဲရောက် ပฏิပဒါနီလာမယ်တဲ့ရမယ်ကောဒီသံလေးပါးဤသောရှိသည်ဒုက္ခရောနာသနာကိုဆင်းရဲစေခြင်းတို့ဤဒီအထင်မှားရာချုပ်ငြိမ့်ွယ်ပြောင်းခြင်းကဧကရနောမယ်ကောတခုဒီသောလားအကြောင်းဤသောရှိသည်အဲဒီကိုသိရမှာသင်လည်းသိရအားလည်းအထုကြပါလေအထုတဲ့ပုဂ္ဂိုလ်တွေလည်းယောဂီတွေအဲများပါလေသူကသူကဟန်ကြပါလေသူကတော်ကြပါလေပါရမီရှိတဲ့ပုဂ္ဂိုလ်တွေတော်တော်များသေးတယ်ဆိုအောင်ပါဘောလေ ဘာဘုညာအထုလိုက်ပြီးဟောမနေအောင်သူကသူတရားထုံးမယ်လူတွေသူကသုဒ္ဓရာတရားနဲ့ပူတာကြအထုံးမဲ့ပုဂ္ဂိုလ်တွေဟာကျွန်တော်ထားကြောင်းတော့မြတ်လားနေရာမရှိအောင်တော့ပြီးတော်ကြပါလားကိုယုတ်ကိုစည်းပွားကိုပြီးပြီးတော့ကိုယုတ်ကိုစည်းပွားရသည်ရတဲ့အချိန်ကလေးရယူမှပဲလုံးကွင်းကြီးကလားအထုံးတယ်ခဏချင်းညိုရကောင်းပါလေအားရတယ်လည်းကောင်းပါလေဟွန်း သောကပရိဝဒုက္ခဒေါမနဥပါယတာဆိုသင်္လုံးပြင်းစွာပင်မမှုဒေါသပဲအဲသောကကဆိုရင်ဘူးဆိုရဲဒေါမနတာကနှလုံးမသာဖြစ်တယ်ပရိဒေဝကမခံနိုင်တော့ငိုကြွေးတယ်အဲငိုငိုကြွေးလောက်အောင်လည်းမပြင်းထန်တော့ဒီမှာစိတ်แท้တဲ့ခါလဲတုံနွန်းနွန်းဖြစ်ပြီးတော့မခံလာတဲ့စိတ်ပင်မနေတဲ့စိတ် စိတ်ပူပန်ပင်မနေတဲ့သဘောကမျိုးရိုးအပြင်လည်းပဲမျိုးရိုးသာဥပါယတာခေါ်တယ်စိတ်ပြင်းတော်ပင်မကြီးနဲ့တောက်တစ်ခေါက်ကောင်းနဲ့ပြင်းမှပြရလိမ့်ခြင်းဆိုပြီးတော့ဒီလိုစိတ်ပင်မနေတာအဲဒါဥပါယတာပဲတဲ့ဥပမာအရင်ဘယ်လိုပေးထားတယ်ဆိုတော့မိဘပေါ်မှာဒီအိုးရမှာစီးတဲ့စစ်ပွဲတွေဝင်ပြီးတကလာတိုက်မယ်မိထိုးလိုက်တော့စီးရပူပြီးတော့ပွက်သွားမယ် အဲသီရိဟာတခါလဲအပြင်ဘက်တယောက်ဝေးမကြသေးမနဲ့အတွင်းနဲ့ပူပြီးတော့ပွက်နေတဲ့ဥစ္စာကဘာနဲ့တူလဲဆိုတော့သောကဖြစ်နေတယ်တူတယ်ပြီးသေးတယ်တူမျိုးလေးနဲ့အဲဒီအချိန်နေရဒီနှလုံးမသာမရဘူးစိတ်ပူဆွေးမှုတွေဖြစ်တယ်အဲဒီကနေပြီးတော့အားကောင်းလာတဲ့ခါကျတော့ပြိတွေပါငိုကြွေးတယ်ဒါကဘာလဲတူဆိုခုနစီး အတွင်းကနေပြီးတော့ပွက်ရတာနေပြီးတော့နှခမ်းပေါ်ကျော်ပြီးဝေကျတော့တယ်သူတယ်ပြင်မဲ့ထွက်ရှင်းလန်းကဒီဘက်လမ်းမလို့ဆိုတာဒီအဲပြင်မဲ့ထွက်သွားပြီးတော့နောက်ကျတော့စီကအားနဲ့သွားတော့ပြင်မဲ့တော့မထွက်တော့တော့ဘူးအတွင်းနေပဲတခါတည်းပွက်ပြီးတခါတော့ကူးလောင်နေတယ်အဲ့ဒါနဲ့ပါတူလို့ဆိုတော့ဥပါယတာပြင်းစွာပူပန်တာနဲ့တူတယ်တောက်တစ်ခေါက်ခေါက်နဲ့ပြင်းမှဖြစ်ရလေပြင်းမှဖြစ်ရလေဆိုပြီးပြီးမခံနိုင်တဲ့သဘောနဲ့တခါတည်းอืมဟိုကစဉ်းစားလိုက်ပြင်းမှဖြစ်ရလေချင်းဒီအဖြစ်စဉ်းစားလိုက်ပြင်းမှဖြစ်ရလေချင်းကိုမဖြစ်ချင်တဲ့ဥစ္စာတွေ ကိုမတွေ့ကြုံနေတဲ့ဥစ္စာတွေကိုလိုမရှိတဲ့ဥစ္စာတွေအာရုံပြုပြီးတကားလားစိတ်ထဲမှာမခံကြီးမခံလာဖြစ်ပြီးတော့စိတ်ပူပါနေတာရှိတယ်တဲ့ကွာဒေါသပါပဲဒေါသဖြစ်နေတာဒီသိုးအဲ့ဒါဥပါယသာခေါ်တယ်ဒီဥပါယသာကလည်းသူ့သက်သက်တဲ့ဒုက္ခတော့မဟုတ်ဘူးဒါပေမဲ့သူကဒုက္ခနဲ့ကိုယ်ရရှိတယ်ဒါသူဖြစ်ရင်လည်းမသက်သာဘူးအဲ့ဒါကြောင့် ဒုက္ခနဲ့တွဲဖြစ်လို့လည်းဆင်းရဲဖြစ်တာပဲအဲဒီတော့စိတ်ပူပါမှုအကြောင်းပြုပြီးတော့နောက်ထပ်လည်းပဲကိုယ်ဆင်းရဲစိတ်ဆင်းရဲတွေကလိုက်ပြီးတော့ဖြစ်လာတယ်အဲဒါကြောင့်လည်းပဲသူဆင်းရဲပါပဲတဲ့ကလောကပြီးတဲ့ဒုက္ခဒေါမနကဥပါယကဆင်းရဲတယ်ဥစ္စာကိုလုံးပြီးသွားတယ်အဲဒီဘုရားစကားနာတဲ့စကားနေဒီစကားနေအပိယေဟိတံပယောဂောဒုက္ခောအပိယေဟိမချစ်မနစ်တရားသောပုဂ္ဂိုလ်ဝတ္ထုတို့နှင့်တံပယောဂော ပေါင်းမဲ့ရှင်တွယ်မိဝဲရခြင်းသည်ဒုက္ခဆင်းရဲပေ၏အဲဟိုသူသူကလည်းမသူရဘူးလေတရားတွေကြောက်ပေါ်နေသူပိုင်းမှာအခုတရားတော့လည်းပုဂ္ဂိုလ်ပြောင်းနေတယ်ချိုးရရနေတာဘုန်းကြီးကလည်းမရရင်ဆရာကဘုန်းကြီးကလည်းရတယ်ဒီမှာတော့ကြာပြေးပြေးလွဲတယ်ဆိုတော့တာရဲယူလာတယ်မလို့ကြည့်ကိုယ်လေကဆိုတော့ကိုယ့်အကူပါဘူးဆူရရတယ်တော့ဒီကနေ့ဟိုရောက်ကြည့်ရောက်ပြီ ခက်ကဲဆိုရမယ်ဖြစ်အိုသေးရေဖြစ်အိုသေးရေတို့ရင်ဆွေတို့ရင်ဆွေငိုကြွေးကိုနာခြင်းငိုကြွေးကိုနာခြင်းတို့ဖြစ်အိုသေးရေဖြစ်အိုသေးရေတို့ရင်ဆွေတို့ရင်ဆွေငိုကြွေးကိုနာခြင်း သရဒုက္ခသိရည်သိရတဲ့ဆင်းရဲမရဏဒုက္ခတရားသုံးခုသောရင်မှုဆွေးရတဲ့ဒုက္ခဘောကငိုကြွေးရတဲ့ပိရိဝဒုက္ခကိုနာခြင်းဒုက္ခပဲဟောဒုက္ခပဲဒီဒုက္ခပြီးတော့ဒုက္ခဒုက္ခအဲဒီတဲ့အခါမှာလည်းပဲသိရဆိုတာကတော့ဒီတော့ဒီဥစ္စာဆိုရင် ဖြစ်ကိုသေးသုံးခုဆိုရင်ခုဆွေးတာကတခုကိုရွေးတာကတခုကိုနာရှင်တခုဆင်းရဲတာကတခု၆ခုရှိပါတယ်နှလုံးမသာစိတ်ပြင်းစွာပူရာဆင်းရဲပင်နှလုံးမသာစိတ်ပြင်းစွာပူရာဆင်းရဲပင်နှလုံးမသာ ပြင်းစွာသုသာဆင်းရဲပင်သလုံးမသာသိခြင်းစွာသုသာဆင်းရဲပင်သလုံးမသာသိခြင်းစွာသုသာဆင်းရဲပင်သလုံးမသာသိခြင်းစွာသုသာဆင်းရဲပင်နှလုံးမသာကဒေါမနသာ ဒုက္ခဒေါမနကအဲဒီမကြမ်းမှာနှလုံးမသာစိတ်ပြင်းစွာပူတာဥပါယကဒီဟာနှစ်ခုဟာတော့ရှိခုရှိတာပူတာဆင်းရဲပင်မုန်းသူနဲ့တွေ့ချစ်သူကွယ်အပိတံပြောကဟုရောက်လာမုန်းသူနဲ့တွေ့မုန်းသူနဲ့တွေ့ချစ်သူကွယ်ချစ်သူကွယ်ဆင်းရဲမှမင်းဆင်းရဲမှမင်းမုန်းသူနဲ့တွေ့ ချင်းမနစ်တရားသောပုဂ္ဂိုလ်ဝတ္ထုတို့နှင့်ဝါမုံဝသောပုဂ္ဂိုလ်ဝတ္ထုတို့နှင့်တံပြောသောပေါင်းဝယ်ရှင်တွေ့မိဝဲရခြင်းသည်ဒုက္ခဆင်းရဲသည်ဆင်းရဲဒါလည်းသင်ပြပါဆိုလို့ရှိရင်ကိုပဲဒါလည်းသင်ပြပေါင်းမှုရှိတဲ့ပုဂ္ဂိုလ်ရှိတယ်ပေါင်းမှုမရှိတဲ့ဒါလည်းပဲနဲ့သောပြရဆိုကျေကျဲဟောတာအပိမချရတဲ့ဟာတွေဆိုတာဘာတွေတော့ဆိုလို့ရှိရင်ကတမောသာဘိကဝေ

အနိဋ္ဌာလုံးရှိရကုန်သောအကန္တမနစ်တရားကုန်သောအမနာပါစင်လုံးကိုမတိုးပွားစေရကုန်သောမပွားမဖြစ်လို့တွားရမယ်ဆိုလို့ရှိရင်ရေတိရူပါဝါခြင်းအစင်းတို့သည်၎င်းရေတိသတာဝါခြင်းသံတို့သည်၎င်းရေတိကန္တာဝါခြင်းအနန္တို့သည်၎င်းရေတိရတာဝါခြင်းရတာတို့သည်၎င်းရေတိဘုရားဘာဝါခြင်းအတွေ့အထိတို့သည်၎င်းရေတိဓမ္မဝါခြင်းသဘောအာယုန်တို့ကြောင့်သာနေရှိကုန်၏ ဝါပနာတင်ရခြင်းသောကဆိုခြင်းဖြစ်ရပါတယ်ကြောက်ရွံ့ခြင်းဖြစ်ရပါတယ်အတ္တဒုပုဂ္ဂိုလ်အနတ္တကာမအကျိုးမဲ့ကိုလို့ရှိကုန်သောအာဟိတကာမစီးပွားမဲ့ကိုလို့ရှိကုန်သောတရားတော်ရတဲ့ပုဂ္ဂိုလ်တွေမကြောက်ပါဘူးဟုတ်တရားတွေအာယောဂိကိမကာမ ဒါနာကုသိုလ်တွေပြုထားတဲ့ပုဂ္ဂိုလ်တွေလည်းဒါနာဘေဒုက္ခနဲ့ရှင်တွဲမှုမကုန်ခြင်းကိုလို့ရှိကြကုန်သောဘေဒုက္ခနဲ့ရှင်တွဲမှုကုန်ခြင်းကိုအလိုမရှိကြကုန်သောတစ်ခုကိုလည်းအကူရပါတယ်အများကြီးဆိုပြောကြရေတိအကျင့်ပုဂ္ဂိုလ်တို့သည်ဒေဝအကျင့်ပုဂ္ဂိုလ်တို့သည်လေတန်ရှိကုန်၏တေဤသို့သောအာယုံသို့သော ပုဂ္ဂိုလ်တို့နှင့်ဇာသင်္ကတိအကျင့်ပေါင်းစုံခြင်းသည်ရောသမာဂမောအကျင့်ပေါင်းစုံခြင်းသည် အဲသီလကလည်းအားကိုးရသရဏုံသုံးပါးညာသမောရဏအကျဉ်သုံးတွေ့ခြင်းသည်ရောမိတ်ဒီပါဟောအကျဉ်တပေါင်းဒီဖြစ်ခြင်းသည်အတည်ရှိတရားဤတဘုံကိုအပိတံပြောဒုက္ခမချစ်အပ်သောမုန်းအပ်သောပုဂ္ဂိုလ်အာယုံဝတ္ထုတို့နှင့်ရှင်တွဲရသောဒုက္ခဝူ၏ဥစ္စတိခေါ်ဆိုအပ်၏ အဲဒီတော့မချရတဲ့မုံရတဲ့အာယဝတ္ထုတွေမချရတဲ့မုံရတဲ့အရာဝတ္ထုတွေဆိုတာကနှမျိုးရှိတယ်အာယုန်တွေလည်းရှိတယ်ပုဂ္ဂိုလ်လည်းရှိတယ်နှမျိုးရှိအာယုန်တွေကတော့အလိုမရှိရတဲ့အသင်အတာအနာရတာအတွေ့သဘောအာယုန်တွေပဲမမြင်မြင်တဲ့အာယုန်တွေ နေရာကြီးရှိတာပဲမြင်ရတဲ့တစ်ခါတစ်ခါမြင်ရတယ်မကြားရင်လည်းလည်းကြားရတယ်မနာရင်လည်းနာနေနာရတယ်မစားရင်လည်းရတာတွေနဲ့စားရတယ်မတွေ့ထိခြင်းနဲ့တွေ့ထိတယ်ဆိုတော့ကိုယ်နဲ့တွေ့ထိတယ်အဲ့ဒါတွေမကောင်းတဲ့တွေ့ထိတွေပေါ့အဲ့ဒါတွေတွေ့ရတယ်အဲ့ဒီလိုအကုရရအောင်လို့လည်းအခုတရားဆိုတာသိကုတဲ့မပေါ်ခြင်းတဲ့အာယုံတွေကပေါ်နေတယ်မပေါ်ပါနဲ့ဆိုလို့ကမြောက်ချောက်လို့လည်းမရဘူးတစ်ခါတစ်ခါသာသိရင်အောင်ပေါ်နေအဲ့ဒါရှိတယ်အခုဘဝကအဲ့ဒါဟာအလိုမရှိရတဲ့ အာယဝတ္ထုတွေပဲအဲ့ဒီအာယဝတ္ထုတွေနဲ့တွေ့ရင်လည်းပဲဒါမုန်းသူနဲ့တွဲနေရတာမုန်းတဲ့ဥစ္စာတွေနဲ့တွဲမတွေ့ရင်ပဲတွေ့နေရတာမမြင်ကြတာတွေမြင်ရမြင်ရတဲ့မြင်ရတဲ့စိတ်မချမ်းသာဖြစ်မကြိုက်တာတွေကြားရကြားတယ်ကြားတယ်စိတ်မချမ်းသာဖြစ်ကိုယ်ကိုဆိုတယ်ဆဲတယ်ငေါက်တယ်မန်တယ်မဲတယ်ဒီလိုဟာတွေရှိတာကိုဟုတ်လားအဲ့ဒါတွေမကြိုက်ခြင်းမနဲ့ကြားနေရအဲမနာညရာတွေနာရ မသားရင်သားတွေစားရမတွေ့တဲ့တွေ့ရတာတွေကတော့အများကြီးပေါ့လေကိုယ်ထဲမှာညောင်းညာကြိုက်ခဲနာကျင်မှုကိုပင်မမှုတွေခြေတိုင်းခြေတိုင်းဟာအဲ့ဒါမကောင်းတာတွေနဲ့တွေ့နေတာပဲမတွေ့ကျင်တာတွေနဲ့တွေ့နေရတာအထူးအားဖြင့်ယောဂဝိဒနာဖြစ်တဲ့ခါတွေဟောမကောင်းတာတွေနဲ့တွေ့နေတာဟောစိတ်ကူးတဲ့မှာသဘောအာယုန်တွေမပေါ်ခြင်းတဲ့အာယုန်တွေပေါ်နေစိတ်ညစ်စရာစိတ်တက်စရာတွေလာလာပြီးတော့တွေ့နေရှင်အဲ့ဒါတွေကမုံဝတဲ့အာယုန်တွေနဲ့တွေ့နေတာတဲ့ဟုတ်လား

အဲ့ဒါတွေနဲ့တွေ့ရတာတော့ကောင်းရလားဆိုဘယ်ကောင်းမလဲဒါတွေဘယ်သူမှမတွေ့ချင်ဘူးမတွေ့တာလည်းတွေ့နေရတာလေအဲ့ဒါဒုက္ခပါပဲသူတို့နဲ့တွေ့ရတဲ့အတွက်ကိုစဉ်းစီပြင်းနေရှိရတယ်ဟောလူပုဂ္ဂိုလ်တွေကြတော့ကိုအကျိုးမဲ့ကိုအလိုရှိတဲ့ပုဂ္ဂိုလ်တွေတဲ့အကျိုးမဲ့စီးပွားမဲ့ကောင်းစားချမ်းသာခြင်းအလိုမရှိတဲ့ပုဂ္ဂိုလ်တွေအဲဘင်းချင်းချင်းအလိုမရှိတဲ့ပုဂ္ဂိုလ်တွေရန်သူတွေပေါ့လေ အဲ့ဒါတွေရှိတယ်တကယ်ရန်သူလည်းရှိတယ်ကိုကရန်သူထင်းနေလို့ရန်သူဖြစ်နေတာတွေလည်းရှိတယ်နှမျိုးရှိပါတယ်တချို့ကလည်းအဟုတ်ကိုအကျိုးမဲ့ဖြစ်အောင်လို့အာအကျိုးမဲ့ဖြစ်စီခြင်းအကျိုးမဲ့ဖြစ်စီခြင်းကိုလိုချင်နေတဲ့ပုဂ္ဂိုလ်တွေကရန်သူတွေဒါလည်းရှိတယ်တချို့တော့လည်းပဲကိုကကိုမကြိုက်လို့လို့စားဟိုတစ်ခါသားကတော့ကောင်းနေတာနဲ့ကိုကကိုအထင်လွဲပြီးကြတာဒီလိုလည်းရှိတာရန်သူထင်းတယ်ရှိအဲ့ဒါကြီးအဲ့ဒါမုန်းရတဲ့ပုဂ္ဂိုလ်တွေပဲလား na edbogdaa b abehi meenbr adaboụ yowoaooo ayonwotu ria bụ onweya

ကိုမြင်နေတာတွေကြားနေတာတွေနားနေတာတွေစားနေတာတွေတွေ့နေတာတွေအဲသိကူးတဲ့ပေါ်စင်တဲ့အာယုန်တွေဒါတွေကလူရှိရတဲ့အာယုန်တွေပေါ့အဲ့ဒီအာယုန်တွေကပျောက်ပျောက်သွားတာရှိသေးတယ်ဒါကလည်းကိုမြင်နေတဲ့အာယုန်တွေမမြင်ရဘဲနဲ့ပျောက်သွားဟုတ်လားမြင်အမြင်ကောင်းမြင်ကောင်းဖြစ်တဲ့ဝိတုပစ္စည်းတွေပေါ့ဟိုသာသဘောနဲ့ကြံသဘောနဲ့ပြောနေတော့အစင်းယူပါယုံပြောနေတာမှန်ကတော့ မျက်စိနဲ့မြင်ကောင်းတဲ့အသုံးဆောင်တွေအကုန်ပဲဒါတွေအကုန်ဘုံပြောတယ်ဒါကမဟုတ်ဘူးလားဟုတ်လားမျက်စိနဲ့မြင်ကောင်းတဲ့လှလပါပါအဝတ်အစားလေးတွေခင်းကြီးတို့လုံကြီးတို့အဲအဲအခင်းတို့လက်ဝလက်စားတို့စားရခြင်းပေါ်လေလားအလားပါဟုတ်လားအလားပါအလားပါနေရာချင်းသုံးဆောင်ရတဲ့အာယဝုထုတွေ အဲ့ဒါတွေကိုရှိတဲ့ဝတ္ထုပစ္စည်းတွေကြောက်သွားရင်ဒါဘောဒါချစ်သူတွေနဲ့ကွဲသွားတာပဲကိုရှိနေတာတွေလူဝတ်တယ်လူလုံးချင်းချင်းယူသေးသိမ့်တာအများကြီးရှင်းတာအဲခိုးသွားလို့ဖြစ်စေလူရသွားလို့ဖြစ်စေအနိုင်ကျင့်သွားလို့ဖြစ်စေဆုံးရှုံးသွားတယ်ဒါစိတ်မချမ်းသာဖြစ်တာဘောဒါကိုယ်တွေမြတ်တာတွေနှလုံးသားတွေအများကြီးဖြစ်နေတယ်ဘောဒါမျက်စိလေးမှိတ်ပြီးတော့အဲ့ဒါချစ်တာတွေနဲ့ကွဲတာပဲတို့တူအစင်းဝတ္ထုလိုပဲအတန်ဝတ္ထုတွေဘုရားသူများဖြစ်တာ အနံ့ဝုထုတွေတရားကသာဝေသောက်ွယ်နဲ့စတဲ့ဝုထုတွေအတွေ့အထိဝုထုတွေတွေ့ထိစရာပဲသိကုစဉ်းစားကြံစီပြီးတော့အဲကောင်းစားဖို့ချမ်းသာဖို့ရသိကုသိကုရဲ့ပေါ်နေတဲ့အာယုံတွေအဲ့ဒါတွေပြတ်သွားလို့ရှိရင်လည်းဒါလည်းသိမချမ်းသာဖြစ်တယ်အများကြီးအဲ့ဒါကြောင့်ဖြစ်ပြီးချစ်ခင်နေတဲ့အတဲ့ အာယုံမျိုးမျိုးတွေနဲ့ကိုယ်ကွန်းဆွဲပါခြင်းဟာလည်းပဲဆင်းရဲတယ်။အဲချက်ခင်ရတဲ့ပုံကိုယ်တွေနဲ့ကွဲတာတော့သူပြောကြမလို့ဒါကတော့လောကနန်းတင်ကြနေ။ဘူးနဲ့တူနဲ့ရှိရှိခင်ခင်ရှိတာမကွဲခြင်းမနဲ့ကွဲသွားကြတယ်မရှိဘူး။ဟာဒါစင်ကြမ်းတာဖြစ်တာတော့ပြောကြမလို့ဒါကတော့ရှင်ကွဲလည်းရှိတယ်၊ပေကွဲလည်းရှိတယ်။ရှင်သားနဲ့တူနဲ့တူနဲ့ စိတ်သဘောကွဲလဲပြီးကွဲသွားတာလည်းရှိတယ်ဟုတ်လားမတည့်ပြီးတော့ကွဲသွားတာရှိတယ်နာသက်ကလည်းဒီချိန်မှာအထင်မြင်လွဲပြီးကွဲသွားတာလည်းရှိတယ်ကြားပြီးတော့ကြားပဲပြန်ပြီးတော့ရှိတယ်သူကဒီနေရာလေးကလည်းမဆုံးနိုင်ဘူးအဲတုံးနဲ့တုံးနဲ့ဘာမှမဖြစ်ပေမဲ့လို့မလွဲတာလို့ပေါ့လေတခြားစီလောက်ကင်အားဖြင့်တော့လည်းကောင်းအကြောင်းကိစ္စတစ်ခုကြောင့်တခြားစီတကွဲစီတခြားစီနေနေရတော့ဒီဟာလည်းရှိတာပဲ အဲသေပြီးတော့ကွဲတာလည်းရှိတယ်ကိုကသေလို့ဆိုတော့ကောင်သူကသေလို့ဆိုတော့ကောင်သူကွဲသွားတယ်ရှိတယ်အဲဒါလည်းစိတ်မချမ်းသာတယ်အများကြီးရှိရတဲ့ဥစ္စာတွေပဲဒါတော့သိချင်ကြနေပါအခုချက်ပြောနေဖို့မလိုပါဘူးအဲကြောင့်မုန်းသူနဲ့တွဲချစ်သူကွဲဆင်းရဲမှမင်းမုန်းသူနဲ့တွဲဆိုတာမုန်းစရာကောင်းတဲ့အာယဝတ္ထုတွေနဲ့တွေ့ရတာမုန်းစရာကောင်းတဲ့ပုံကိုယ်တွေနဲ့သူတို့ကတွဲပြီးတော့

ရှင်ရသားနဲ့ကွဲသွားတာရှိတယ်သေပြီးကွဲတာရှိတယ်ဗနီးနဲ့ဗနီးနဲ့ဖြစ်ကွဲတာပေါ့အဲဒီကွဲသွားတဲ့ဥစ္စာလည်းရှင်ရပဲတဲ့ဒါကြောင့်ပြုပြီးဒုက္ခတွေရှိတယ်အကြောင်းပြုပြီးတော့မိမိလက်ရှိသူစဉ်နဲ့ခွဲရတာဆိုရင်လူဆိုရခြင်းနဲ့အများကြီးဖြစ်ရပါတယ်အချိန်ကတော်တော်ကြာသွားပြီမလေးနိုင်ကတည်တော့မရဏပိဒုက္ခမရဏပိနေမပြီးပါဘူးနေနေဝင်လဲဘုညာမရတာလို့ဒုက္ခဆိုအဲ့ဒီတရားပြီးမလာအောင်နေတာဒါလေးရတယ်နည်း သူပြောလိုက်ရင်သိဆုံးသိတဲ့ကဆင်းရဲမဟုတ်တော့တယ်သိချင်းအကြောင်းပြုတာတွေဖြစ်နောက်တစ်ခါမှပဲနောက်ပြင်းကြမှာပဲပြောမှာပါဒီတဲ့ခါကလည်းကြားသွားရှိတဲ့ပုဂ္ဂိုလ်တွေနောက်ဘဝကဲကဲကဲဒါလေးဆိုပြီးတော့ပြန်ပြကြအောင်မယ်ဟုတ်လားဆိုပြီးနောက်ဘဝမရတာလို့ဒုက္ခဆိုဒုက္ခဆိုသူတို့ပြောရသည်သူတို့ပြောရသည်မရတာလို့မရတာလို့ဒုက္ခဆိုဒုက္ခဆို ပြောရသင်မရတာလို့ဒုက္ခဆိုသူတို့ပြောရသင်မရတာလို့ဒုက္ခဆိုသူတို့ပြောရသင်မရတာလို့ဒုက္ခဆိုသူတို့ပြောရသင်မရတာလို့ဒုက္ခဆိုသူတို့ပြောရသင် မရတဲ့ဥစ္စာတွေကိုလိုရှိတာတဲ့။ကိုရတဲ့သဘောရှိနေတဲ့သတ္တဝါတွေကမအိုခြင်းဘူးမအိုပဲအများအားနေရတာလိုရှိတဲ့အဲ့ဒါမရဘူး။သာဒီချင်းပေါ်လေ။ဒုက္ခရင်းနဲ့စပြီးလိုရှိတာတွေမဖြစ်နိုင်တဲ့ဥစ္စာတွေကိုလိုချင်နေတာတွေအဲ့ဒါလေလူချင်းချင်းညဒုက္ခရောက်တာမလူချင်းတဲ့ပုဂ္ဂိုလ်ဒုက္ခမရောက်ဘူးဒါကြောင့်မို့မရနိုင်တာတွေကိုလူချင်းတောင်းတမှုကလည်းဒုက္ခပါပဲတူလည်းပဲ အတူချုပ်ပြောရလို့ချင်းသံခိရိနာမြစုပါရနဲ့ခန္ဓာဒုက္ခသံခိရိနာဉာဏ်မြစုပါရနဲ့ခန္ဓာ၅ပါးသောဥပါရနဲ့ခန္ဓာတို့သည်ဒုက္ခဆင်းရဲတို့ပဲတရားသူတို့ပြောရရင်ဆွဲလန်းနိုင်ရာငါခန္ဓာသစ္စာဒုက္ခပဲဆွဲလန်းနိုင်တဲ့ဥပါဒနာခန္ဓာ၅ပါး ဒုက္ခသစ္စာတရားပဲပြောရမယ်ဆွဲလန်းနိုင်ရာငါခန္ဓာသစ္စာဒုက္ခပင်ဆွဲလန်းနိုင်ရာငါခန္ဓာသစ္စာဒုက္ခပင်ဆွဲလန်းနိုင်ရာငါခန္ဓာသစ္စာဒုက္ခပင် သူကလူရင်းမှာပဲဟိုဟာတွေက ဒီခန္ဓာ၅ပါးဒုက္ခဖြစ်ပုံပေါ်အောင်လို့ဟောရီကမှုတွေနဲ့ထုတ်ပြီးတော့ပြတာကပြရတာဥရတာနာရတာပြရတာဒါတွေကခန္ဓာ၅ပါးဟာမကောင်းဘူးခန္ဓာ၅ပါးမိပြီးသားတွေဖြစ်ရတယ်ဆိုတာကိုဒုက္ခသိအောင်အတိအနာစာတွေထုတ်ပြတယ်လူရင်းကဒီခန္ဓာ၅ပါးဒုက္ခသစ္စာတရားတွေသိမှုရတာလူလဲဒါသိအောင်လို့ပဲအားထုတ်ရတယ်လုံးမသာသာဆင်းရဲတဲ့အဲဒီဥပါဒနာခန္ဓာ၅ပါးကျတော့ဒီညမှာပေါ်ကြပါရဲ့နော် သူ့လည်းပဲနောက်အောင်ဝင်နေရှိပါတယ်ဒီသိမှုကအချိန်နဲ့ပုံစံလေးနဲ့ကြာဒီသစ္စာလေးပါတရားဒေသနာကိုယေသုသာနဂမသဗဓမ္မသနာကုသကံစေတနာတို့ရဲ့ဆွမ်းအာနုဘော်တွေကုသနာပိတ္တံသူတော်ကောင်းတို့သည် မြတ်စွာဘုရားဟောကြားတော်ဤဒုက္ခသစ္စာတရားတို့ကိုမိမိကိုယ်ပိုင်ဉာဏ်နဲ့သိအောင်သင်ကြံပွားများအားထုတ်နိုင်ကြ၏ဥပဒနာဉာဏ်သရိယာမဉာဏ်ဖြင့်ဆင်းရဲတာကြောင့်မြတ်စွာဘုရားနိဗ္ဗာန်တရားကိုမြင်များစွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေ။